အာသဇိမထေကဟောတဲ့တရားဂါထာလေးဂါထာကတော့ဒူဒူပါပဲဒူဒူနဲ့တူပါဆိုတော့မှတ်လောက်သားတော့အမှန်တန်ကောင်းတဲ့တရားပါပဲအဲဒီတရားကိုသင်ဟောရမယ်ယေမာဟိတုပဘဝတိတံဟေတုံတထာဂတောအာဟဒေသင်္စာယောနိရောဓေဧဝံဝါရီမဟာသမနော သတိမထေရဇမာရိဘုဒ္ဓရာအလောင်းဥပဒိတပရပိုက်ကိုဟောတဲ့တရားပဲယေရမဟေတုဘဝဝတေတံဟေတုံတထာဂတောအာဟေသင်္စာယောနိရောဓဧဝံဝါရိမဟာသမနောဒီကထာလေးကကြီးကလည်းအတော့ကိုလေးစားကြပါလေ ရှင်ဟောင်းတရားတွေပြုပြတဲ့အခါကာလသာသနာတွေလိုက်ကြလို့ရှိရင်ဒီကာထာလေးကရေးထားတာလည်းလို့ဒီနဲ့ဖြစ်စေငွေနဲ့ဖြစ်စေအမှန်တရားကျေးကြတဲ့သေဒီတွေမှာရေးထားတယ်မာလိုတာမဟုတ်ဘူးသူကဟိုအိန္ဒိယနာဂီအခရာတွေနဲ့ရေးထားတာလည်းရှိတာပဲ။ အဲဒီနာရီရပြရတဲ့ရှိကြတဲ့ပြရတဲ့နောက်မှာရေးထားတာကရှိသေးတာပဲရှိတော့မှလည်းကသူဒီဂါထာတော့တော်လေးစားဝင်ရတယ်အိန္ဒိယမှာသာကြည်စေရီရောအဲဒီအဲဒီကစေရီရောရက်ကနေပြီးသာဗနာရတဲ့ခါကလာရှင်သာရိပုတ္တရာတတော်ပါအဲဒီမှာလည်းပဲသူဟာဒီဂါထာလေးရှိတာပဲ အဲ့တော့ရှိရရဒီကဒါလေးကအလေးအလေးမြတ်ပြုတဲ့ကဒါရေဝမာခြင်းတရားတော်သည်ဟိတုဘဝဝါကြောင်းနှင့်မောသရှိကြကုန်၏ဒေသံထိုအကြောင်းလည်းမောသရှိသောအကျိုးတရားတော်၏ဟေတုံအကြောင်းတရားကိုမဟာသမဏောရဟမြတ်ဖြစ်တော်မူသောငါတို့ဆရာများစွာဘုရားသည်အာဟဟောကြားတော်မူ၏ ပဋိဒါသရဝိုက်ကမေးတာကိုသင်ဆရာကဘာဘယ်လိုတရားတွေများဟောလို့လို့ဆိုတော့အဲဒီမြတ်စွာဘုရားဟောတော်မူတဲ့တရားကိုအချင်းချင်းထုတ်ပြတယ်ရေရမအကျင့်တရားတွေတုဘဝအကြောင်းနဲ့မောစရှိကုန်၏ဒေသံတို့အကြောင်းနဲ့မောစရှိတော်ကျိုးတရားတော်၏ေတုံကြောင့်တရားကို

ရာမြသည်အာဟဟောကြတော်မူ၏မာသမနောရာမြဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရား၏ဧဝံဝါရီဤသို့ပင်ဟောကြားလေရှိပါသည်အတူတူလေးပဲတို့ကျုပ်ကပါလဲဆိုရင် လောကမှာရှိနေတာတွေအကျိုးတရားတွေပဲတဲ့ဒီအကျိုးတရားတွေဟာအကြောင်းတရားရှိရဲ့အကြောင်းကြောင့်ဖြစ်တဲ့တရားတွေဒါတော့ဒီအကျိုးတရားတွေရဲ့အကြောင်းတရားကိုလည်းငါတို့များစွာပြဟောတယ်အဲဒီအကျိုးတရားတွေချုပ်ငိမ့်သွားတဲ့နိဗ္ဗာန်နိရောဓဆိုတာရှိတယ်အဲ့ဒါကိုလည်းပဲဟောတယ်လို့ဒါရိတ်ကတော့ဒီလောက်ပါပဲအဲ့ဒါ ဆိုလိုတာကတော့သစ္စာလေးပါးတရားကိုဆိုလိုတယ်အကျိုးတရားရှိတယ်အကြောင်းတရားရှိတယ်အကျိုးတရားအကြောင်းတရားတွေချုပ်ငင်းရဆိုတာလည်းရှိတယ်အကျိုးတရားအကြောင်းတရားချုပ်ငင်းကြောင်းဖြစ်တဲ့တရားလည်းရှိတယ်ဒါပဲသူကသစ္စာလေးပါးတရားကိုဟောအကျိုးတရားတွေရဲ့အကြောင်းတရားကိုဟောတယ်ဆိုတော့ကအကြောင်းနဲ့အကျိုးရှိတယ်ဆိုတာကသင်ရှားတယ် ကြောင်းတရားသမုဒိယသစ္စာရှိတယ်အကျိုးတရားဒုက္ခသစ္စာရှိတယ်ဒါပဲလူရဲ့နတ်ရဲ့ပုဂ္ဂိုလ်ရဲ့တ attva ရဲ့ခေါ်တာနေရတာမှန်ကတော့အကြောင်းနဲ့အကျိုးပဲရှိတာပဲလို့ဆိုလိုတဲ့သူကမနလေးနဲ့တရားပါသူကသာမန်ပုဂ္ဂိုလ်တွေလားလေဘုမလွယ်ဘူးအခုတော့မြတ်စွာဘုရားရဲ့တရားတော်အကျေတွေကရှိပြီးတော့နေလို့သဘောပေါက်နိုင်ပါတယ်အခုတော့ ဒီလိုမဝင်နဲ့အပေချုပ်ကလေးကြာရုံနဲ့နားလည်ဖို့ရတယ်တော်တော်မလွယ်ဘူးခုကစင်သာရိပုတ္တရာလောက်မှွန်နားလည်အမှန်လားပညာကြီးတဲ့ပုဂ္ဂိုလ်မှွန်နားလည်အဲတော့အကျိုးတရားနဲ့အကြောင်းတရားပဲရှိတယ်ဆိုတော့ဒီလိုဆိုလို့ရှိရင်အကြောင်းရှိအကျိုးရှိအကြောင်းရှိအကျိုးရှိဒီလိုကြီးတဲ့သွားနေရတော့မလားဒီလိုလည်းမဟုတ်ဘူးအကျိုးအကျိုးတရားတွေထုံကြီးနဲ့និရောဓဆိုတဲ့နိဗ္ဗာန်တရားလည်းရှိတယ်အဲ့ဒါလည်းဟောတယ်တဲ့

ဥပဒိတာပရပိုက်ကသောတာပန်ဖြစ်တာပဲဒါတော့မှတက္ကရာလုံးမဟုတ်သေးဘူးတဲ့သူကဂါထာရှိပိုင်းတဝက်လောက်တယ်ဆိုတော့တက္ကရာလုံးကြပြီးဖြစ်တယ်ဆိုတော့မှလည်းပဲအမှန်တော့ကိုမြန်လာပါပြီအဲဂါထာရှိပိုင်းတဝက်လောက်တင်မဲ့သောတာပန်ဖြစ်ပါတယ်အဲဒီဖြစ်ဖို့အကြောင်းကိုမြင်ဟောရမယ်လေ ညဇောဘုရားမပွင့်မီကလည်းကရာဇောမြို့အနီးမှာဘုံနာရွာနှစ်ခုရှိတယ်ဥပဒိတရွာတဲ့ကောလိတရွာတဲ့ဇမနဘုံနာရွာတွေပေါ့ဇမနရွာဥပဒိတရွာကအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်ရဲ့သားသန္တာရိပုတ္တရာလောက်မှာ ဥပဒိသလိုပဲနာမည်ပေးတာ။ဘောလိတရွာကအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်ရဲ့သားသူလည်းရွာနာမည်နဲ့ဘောလိတလိုနာမည်ပေးတာ။အဲဒီဥပဒိသရွာကအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်နဲ့ဘောလိတရွာအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်နဲ့ဒီပုဂ္ဂိုလ်တွေကရှေးတွေကသူမျိုးဆက်ဆက်ကလေးကအမှန်ရင်းရင်းနှီးနှီးပေါင်းသက်ဆက်ဆံလာတဲ့ပုဂ္ဂိုလ်တွေပဲ။ တသူရတဲ့တသားတဲ့တမျိုးတဲ့လို့ပေါင်းတဲ့ဆက်ဆံလာတဲ့ပုဂ္ဂိုလ်တွေဒါကြောင့်သင်္သာရိပုတ္တရာအလောင်းဥပဒိဋ္ဌနဲ့ဇင်မာမောကလံအလောင်းဘောလိတသူငယ်လေးတွေဟာငငယ်ကတည်းကကစားဖို့ကစားပဲပဲငငယ်ကတည်းကအတူနေလို့ဒူးနဲ့ဒူးနဲ့အမနာရှင်မင်းရင်းနေတဲ့ပုဂ္ဂိုလ်တွေဒီလိုရောက်လို့ကြည်လာတဲ့အခါကာလကြလဲအတူတူပဲနေကြတာပဲသူတို့မှာ ဒီစည်းဥစ္စာတွေကလည်းကြေပေါင်းများစွာပေါ်များကျော်ရတဲ့ပုံသားတစ်သေးကြီးတွေဆိုတော့ကျွေးရန်ပြိတ္တတွေကလည်းများတယ်တဝူတဝူမှာသူငယ်ချွေရနေအပေါင်းပေါ်တွေကို900စီရှိတယ်ဆိုတော့900ကြီးရှိဥပဒိတမှုလင်ချွေရနေက သူကထမ်းစင်နေနဲ့ဆိုတာကိုသွားရင်ခြေတုံးကရှင်သားတွေကသူကကောင်းကောင်းမွန်မွန်မရှိသေးတော့ထမ်းစင်ဟာသူကအမွန်များပဲထမ်းစင်နဲ့ထမ်းပြီးတကလားသွားကောလိတလူလင်ရဲ့အချွေရန်ပြိဿတ်တွေအဲဒါတွေကတော့ကိုမြင်းရထားတွေအာဇာနည်မြင်းရထားတွေဒီကမြင်းရထားတွေဟာဒါကောင်းမယ်အဲဒါတွေကခြေတုံးကတော့ကို ွားကြရတာကြာရှိရင်ဘုံပြီးရှိတဲ့ပုဂ္ဂိုလ်အထက်တန်းကြတဲ့ပုဂ္ဂိုလ်တတိတွေတတိသားတွေမင်းတွေမင်းသားတွေဘယ်လိုပဲသူကရည်ရထားတွေနဲ့ဝေါ်တွေရင်းနေနဲ့သွားကြတာကိုတော့မာရီယာသမ္မတာကောင်းတယ်လို့လောကကဟိုပြတုံကတော့မော့ကြည့်ရတဲ့ရည်ရထားတွေပါပဲသိကောင်းတာတွေပဲအခုပြမော်တော်ကားတွေနဲ့ကြည့်လိုက်ရင်တော့လည်းတဲမကောင်းတာဘူးလို့လားလဲမဟုတ်လား ကိုယ်တော်ကတော့နံကုန်ရှိတာအခုကတော့သာသမိနဲ့ထားသွားနေလည်းပဲဘာမှရှိကျူးစရာပြုသွားတဲ့ပုဂ္ဂိုလ်လည်းသိကျစရာပဲတော်တော်နဲ့ရောက်မှာမဟုတ်ဘူးဟောမော်တော်ကားဆိုရင်လည်းပြုံးနေရောက်တော့တယ်နံကောင်းကူတော့ဒါပေမဲ့ဘုရားတုံးကတော့ဘယ်လောက်ပဲရှိတာဒါကြောင့်ဘုဒ္ဓိတဘုလင်ရဲ့အချွေရာနေကတော့ သံဃာမုံ900နဲ့သွားကြကြည့်လို့ရှိရင်သံဃာမုံ900ဆိုတော့ထားရတဲ့ပုဂ္ဂိုလ်တယောက်တယောက်၄ယောက်ဆိုရင်လူကြီးအများကြီးကုန်ပါလေနဲဘူးပဲသူကအဲဆိုလူ2000ကုန်ပါပဲဒါမလဲရသေးဘူးအလဲလဲကြည့်အောင်မှာဒါတော့ကြောက်ထားနိုင်မှာမဟုတ်ဘူးဘောလိတလူလင်ရဲ့အချွေရာလေးလူနဲ့တကွဆိုတော့ဒါကတော့မိနစ်သား900ဆိုတော့ဒါကတော့မြင်းတွေသားတွေကြည့်ရမှာအဲ့ဒါတွေနဲ့ပဲသူတို့ ဝယ်လန်းသဘင်တွေရှိရင်လည်းသူတို့ကသွားကြလာကြပျော်ကြကျွညပါလေလူခေတ်ကာလနဲ့သူတော့လည်းပျော်ကြကောင်းမှာပါပဲလူခေတ်ကာလနဲ့သူတော့အဝအစအနေတိုင်းဟိုခေတ်ကအချိုးနဲ့ဆိုတော့သူကလည်းသူတော့လည်းမနာလှနေမှာတင်းနေနေမှာပါပဲအခုခေတ်ကအနေနဲ့ကြည့်ရင်တော့လည်းဟိုတုန်းကရုပ်ပုံတွေကဒီကြကြကဓာတ်ပုံကြိုက်တာတော့ကြည့်လို့ကြည့်လို့ရှိရင်ခုနေကြည့်ကြတော့ကောင်းကောင်းကောင်းနေမှမထင်တဲ့လို့သာအခု အဲ့ဒီခေတ်လောက်ရှင်းမကြတဲ့နှစ်ပေါင်းတစ်ထောင်တစ်ထောင်ကျော်လောက်ပြ1500လောက်ပြရေးထားခဲ့တယ်ဟိုမှာ1500အဲ2000လောက်ကနေနေတယ်တောင်ဒီပါလောက်ကရေးထားခဲ့တယ်ကျန်တက်ကူကအယုတ်တွေပါတယ်ကြည့်ရရင်တော့အခုကလာဝတ်တယ်တော့မတူဘူးနေဝန်နိုင်မှုတွေမျိုးပြင်ဒါပေမဲ့သူ့ဖြစ်တဲ့သူတော့ပြောစရာကောင်းနေတာပါပဲအဲဒါကြောင့် ရှင်သာရိပုတ္တရာအလောင်းရှင်မမောဂလအလောင်းဖြစ်ကြတဲ့ဥပဒိသနဲ့ကောလိတတို့ကငငယ်ရွယ်ရတဲ့အတူတူကနေလို့ကြီးလာတဲ့ခါကလာအတူတူကဘောလာမပင်လေးသွားကြည့်တယ်အတူတူကပဲကြော်ကြရှိတဲ့ခါကျလည်းအတူတူကကြော်ကြတာပဲရည်ကြရှိတဲ့ခါကျကြီးကြဝဲဝဲဆိုတော့ရည်ကြတွေရလုံးတွေပါလေရှိမှာမဟုတ်သောသားဝန်တာရည်ရှိတဲ့ခါဝန်တာတယ် ပင်နှလုံးမသားမရဖြစ်စရာတွေဟောပြတာကြောက်စရာလားစရာတွေဝန်းနေစရာတွေကြားတယ်ရှိတာကိုဒီဟိုနာတရားရတာဆိုတာသာကြည်ပြီးသဘင်ရဲ့အရလာတာကိုးပါးရှိတာအဲ့ဒီကိုးပါးထဲမှာသူကကြောစရာကျွန်းစရာတွေလည်းပြရည်စရာမောစရာတွေပြကြောက်စရာတွေပြ

ဒီလိုလုံးနေကြတာပဲတဲ့ဒါပေမဲ့လို့ပါဠိကမြင်ပြီးလာတယ်ဒီနေ့တော့ချိန်ခါကာလကြတော့ဝဲကြည့်နေတဲ့သူတို့စိတ်ထဲမှာတစ်မျိုးတစ်မျိုးပြောင်းလဲလာတယ်စိတ်ကူးကြည့်တယ်တဲ့ငါတို့ဟာယခုမျက်မှောက်ဘဝအကြောင်းတော်ပြီးတာပဲနောင်တမလွန်ဘဝဘာဖြစ်မယ်ဆိုတာမသိနိုင်ဘူးစဉ်းစားတာပါရမီရှိတဲ့ပုဂ္ဂိုလ်ကစဉ်းစားတယ် ပါရမီမရှိတဲ့ပုဂ္ဂိုလ်ကမစဉ်းစားဘူးနောက်ဘဝအကြောင်းမစဉ်းစားဘူးနောက်ဘဝရှိတဲ့ဆိုတာကိုကြားဖို့မကြားခြင်းမှုတို့ကမကြည့်ဘူးဆိုတာသဘောကျတယ်อืมဒါတော့ယခုဘဝအကြောင်းမှငရိုးပြီးတာပဲနောက်ဘဝကြတော့ရှိရင်ဘာဖြစ်မလဲပဲရောက်နေမလဲခက်တာပဲဘုညာလည်းငယ်ငယ်တော့စဉ်းစားဘူးတို့ ယခုဘဝတော့မိဘတွေဆွေမျိုးတွေတော့သိနေတာကျေးဘဝကမိဘဆွေမျိုးတွေများဘယ်ကများဖြစ်ပါလိမ့်မလို့စဉ်းစားငငယ်တုန်းကသတော်ငယ်ပါသေးတယ်ဒီလိုရှိနေမလို့10နှစ်တော့မရှိသေးဘူးငယ်ရည်အဲ့ဒီကအောက်ပဲငငယ်ပဲဘယ်လိုကများဖြစ်ပါလိမ့်မလို့အဲဘယ်ဘယ်ကများလာပါလိမ့်မလို့ဘယ်လိုမျိုးတွေကလာပါလိမ့်မလို့ ဒီဘဝကတစ်ခါသေးသွားရင်နောက်ဘဝကျလို့ရှိရင်ဘယ်သွားဖြစ်မှာပါလိမ့်မလို့ဒါတော့နောက်ဘဝကျမှတ်ပြီးအောင်ဘာလေးများလုပ်ရပါမလို့သာလေးများရေးယူသွားရအောင်မလို့ဘာလို့လို့စိတ်ထဲမှာစိတ်ကူးကြည့်အဲ့ဒါလည်းမဖြစ်နိုင်ပါဘူးသာယူသွားဖို့ရတယ်ခဲတာပဲလို့ဆိုပြီးတော့ဒီတိုင်းပြီးသားရတာပါပဲပြေကြောက်တော့မစဉ်းစားတော့ဘူးအဲ့ဒါကုရတိဘုရားပြန်ပြန်ပေါ်နေအောင်တန်မြာနဲ့စပ်ပြီးတော့ စဉ်းစားရတာတော်တော်လေးဝင်နေတာပဲလို့တတ္တဝါတွေဟာရှင်းမပြီးနောက်မပြီးနဲ့သူမြတ်စွာဘုရားဟောတာတရားတွေပြီးပြီးတော့ခြေချောင်းနောက်ချောင်းနေပြီးရတယ်အဲဒါမိဂုရိတာကောလိတာတွေကလည်းအဲဒီစဉ်းစားနေဒီဘဝအကြောင်းသာပြီးရတာပဲနောက်တမလုံးဘဝဘာဖြစ်မှမသိဘူးအခု သူတို့ပွဲကြည့်နေတဲ့အခါမှာပွဲကြည့်ပရိသတ်တွေအများကြီးနေမှာပေါ့လေဟိုဒီကသူ့ဖြစ်လိုက်နေပွဲကြည့်ပရိသတ်တွေခုဖြစ်ကြတယ်ခုဖြစ်ဆိုရင်တော့ဒါများတာကိုပွဲကြည့်ပရိသတ်တွေအဲဒီမှာဒီပွဲကြည့်ပရိသတ်တွေဟာလည်းအနှစ်တရာအတွင်းလောက်ရှိကြမှာပဲတဲ့ဒီပရိသတ်တွေဟာနှစ်တရာလောက်အတွင်းမှာအကုန်လုံးကုန်သွားမှာပဲနှစ်တရာလောက်အတွင်းမှာအမည်နာမည်လောက် တချို့ကြမှာပေါ်လေကျော်မိနာမဲပါပျောက်ပြီးဒီကလာပါမှမသင်ကြဘဲနဲ့ဖြစ်သွားတော့မှာပဲဒီလူတွေအစနာချလို့မရဘဲနဲ့ပျောက်သွားကြမယ်လူတွေပဲသူကစဉ်းစားကြည့်တော့ဟုတ်တယ်လို့နေ့တရားသားမှာဆိုတော့အဲဒီဘောကြီးတဲ့လူတွေကလည်းသိနေတာတွေပါမယ်မဟုတ်ဘူးတော်တော်ကြီးကြီးတွေပဲရှင်းတယ်။ဒါနေ့တရားလည်းကြော်ပြီးရှိမှာမဟုတ်ဘူး။နေ့တရားဟိုပဲကြရင် မဟာကြီးမဟုတ်တချို့ကလည်း50နှစ်လောက်ပြီးကုန်မှာကိုတချို့လည်းပဲအနည်း20လောက်ကြာပြီးကုန်မယ်30လောက်ကြာကြီးမယ်40လောက်ကြာကြီးမယ်50 60နှစ်တရားတွေမှတော့မကြည့်ဘူးအဲဒီခါကာလကြတော့မြေကြီးရဲ့ရောက်မြေပြို့လို့ရှိရင်လည်းပဲအယိုးဖြစ်ပြပြည့်ပြီးတော့မဟာကြီးမမဟုတ်ပါဘူးသူကဒီကဘိုးဘွား ဘိုးကြီးအဆက်ဆက်တွေလျှောက်ပြီးတော့စဉ်းစားလိုက်ရင်ဒီလူတွေဟာလည်းဒီလိုဒီလိုပုံပုံလာခဲ့တာပဲသူခုနဲ့သူတော့လည်းပဲတချို့ပုဂ္ဂိုလ်တွေကထက်တန်းကြလို့တချို့ပုဂ္ဂိုလ်ကလည်းအလတ်တန်းကြတချို့ပုဂ္ဂိုလ်ကလည်းအောက်တန်းကြလို့သူခုနဲ့သူတော့လည်းပဲနေရကြတာပဲစားလိုက်ပေါက်လိုက်ပုံတော်လိုနေလာကြတယ်အဲ့ဒါတွေကတစ်ခေတ်တစ်ခေတ်သူစိတ်ပုံသွားတဲ့အခါကျပြုတ်ပြသွားတာပဲဒါတွေသမီးတွေမြီးတွေမြစ်တွေကကြမ်းပြီးတော့ဆက်လာတာ လူတရားနာတရားတွေဟုတ်သေးပဲနဲ့အကောင်ကြီးလိုက်ကိုစဉ်းစားတာကိုပဲတရားအနိစ္စသဘောတွေတော့တို့သင်ကြားနေတာပဲလူတွေမဟုတ်ဘူးလူတွေနေထိုင်သုံးဆောင်တဲ့အသာဝပစ္စည်းတွေကလည်းဒီလိုဒုက္ခနဲ့သူတော့ရှိနေတာတရားတစ်ပြေးပြေးနဲ့ပျောက်ပျောက်ပျောက်ပျောက်ကုန်တာတချို့မျိုးကြီးတွေဘာမှမရှိတော့ဘူးခုဘုရားလက်ထက်တုန်းကအမှန်တကြီးကျယ်ခဲ့တဲ့ရာဇဂျိုမျိုးတို့ ဘာဝတိမျိုးလို့ဆိုမျိုးကြီးတွေပေါ့ဗာရာဏစီဗာရာဏစီကတော့ကြီးတွေအဲဒါကိုရာဇိုးတို့ဘာဝတိတို့ဆိုတာအခုမရှိဘူးတပ်ပြီးလို့ကြီးတို့ဆိုတာတော်တွေဖြစ်ပါလေဖြစ်ဘာမှကြားလို့မသိတော့အမျိုးကြီးတွေပဲသောက်ဝကြီးတွေဘုရင်တော်ကနာခံခံနာကြီးနေမှာပေါ့သူကဝေသာလီကြီးတို့ဆိုတာလည်းဘာမှမရှိဘူးဘုံလုံးပြောက်ကုန်တာဟိုနိုင်ငံကဗမာပြည်တွင်တော့မှပကံဆိုတာကြီးကနာကြီးကျေတာကြီးပဲအခု ရွာလေးသာသာပဲကြည့်တော့တယ်ဘာမှကြည့်တာမဟုတ်ဘူးအဲဒါမျိုးကြီးတွေပါလားကြာတော့ပြောက်တော့တာအဲဒီမျိုးမှလူတွေနေတဲ့နေတဲ့ခါတော့ကအသုံးဆောင်နေနေမျိုးတွေရှိတာလည်းဘာမှမရှိတော့ဘူးဒီဟောင်းပစ္စည်းတွေကိုလိုက်ပြီးရှားပွေတဲ့ပုဂ္ဂိုလ်တွေကရှားတော့ဥပွေတော့ပါတော့ညာတော့ဒါလေးတွေအထူးစားလို့တော့ကုမာတော်မင်းကြီးတွေကဘေဒနုမျိုးဆိုတာဟိုကိုခေတ္တမှာပေါ်နေတာအမြင်ပေါင်း 2000လောက်စီကနေမှာပေါ့2000 2000ကျော်စီကနေမှာအဲဒီကိတ္တမသင်ကြားခဲ့တဲ့မြို့မှာခုနေနေရာတွေလိုက်ပြီးတော့ဒူးတော့ဟိုဘွယ်တို့ပတိစီတို့ဘာလို့ညာတော့ဒါလေးတွေရတာကိုဒါလေးတွေသူကိတ္တမအသုံးဆောင်လေးတွေဆိုပြီးတော့သမင်းကအထူးသိမ့်ဆဲပြီးတော့ထားရတယ်နောင်နောင်နောင်လာသားတွေကြည့်အောင်အဲ့ဒါတွေက အကုန်လုံးကြာတော့ပျောက်ပေါ်ကုန်တာပဲဘာမှမရှိဘဲနဲ့ပျောက်ပေါ်ကုန်တာအိဋ္ဌမမြဲတဲ့တရားတွေဆိုတာတော်တော်မှန်ပါပဲသာဝေဒရမယ်ဆိုရင်ရစီရပါပဲအဲဒါကြောင့်ဥပဒိတာနဲ့ကောလိတာတို့ကပွဲကြည့်ရင်သူတို့အဝေကဖြစ်ဒီလူတွေဟာနှစ်တရားလောက်ကျော်တဲ့ခါကျရင်ဘာမှရှိမှမဟုတ်တော့ဘူး ဒီခါကျရင်ဘယ်ရောက်ကုန်မှမပြီးတော့ဘူးပြီးတော့ကိုခြင်းတရားနာခြင်းတရားသိခြင်းတရားတွေကလွတ်မြောက်တဲ့မောက္ခဆိုတဲ့တရားတော့ရှားဝေးရကောင်းတာပဲတဲ့ဒါကသူတို့ရှိရတဲ့အစဉ်လာရှိပါတယ်အိန္ဒိယမှာမောက္ခတရားဆိုတာမောက္ခတရားဆိုတာလွတ်မြောက်တဲ့တရားရှားဖို့ဆိုတော့သူတို့ရှိရရှိပါတယ်ကျမ်းဂန်နေတယ်အဲဒါမောက္ခတရားရှားမှပဲလို့သိကူးတာနဲ့ ပွဲရစိတ်ဝင်စားကြရည်ကြတဲ့လက်လို့မကြည့်ကြဘူး။ဝမ်းမြောက်ကြတဲ့လက်ပြုမှုရှင်ရှင်မရှိဘူး။သိကျစရာနှလုံးမသားကြရည်ပြောလို့လည်းစိတ်ကြီးငယ်ချင်းဘာကြောင့်မရှိဘူးသူကလို့အင်းကြီးရပြီးတော့တရားနှလုံးသွင်းနေတယ်လို့ပြင်းနေတာပေါ့။နေတော့ဘောလိတလူလင်ကဥပဒိတလူလင်ကိုမေးမိတ်ဆွေဘယ်နဲ့တော့ ခါတိုင်းတော့မဟုတ်ပါပဲလားဘာရင်းရစဉ်းစားနေတော့ရှားမှုပေါ့ကွာငါဒီလိုဒီလိုစဉ်းစားတာပဲတဲ့ဒီတို့ယခုသစ္စာဘဝယခုဘဝအကြောင်းတော့သိတာပဲနောက်ဘဝအကြောင်းတွေတော့မသိဘူးအခုကြည့်တဲ့ဘောကြီးပရိသတ်တွေဟာလည်းပဲနောက်နှစ်တရားကြောက်ရှိမှာမဟုတ်ဘူးဒီလိုမှာကုန်တော့ဘုံလုံးပြောက်ကုန်ရမှာပဲပြီးတော့ ဝေဒနာချင်းသိချင်းကလွတ်မြောက်တဲ့တရားတော်တို့ကြားကြားကောင်းတာပဲလို့ငါသာစဉ်းစားနေတယ်ဆိုတော့မင်းကတော့ဘယ်နဲ့လဲဟာငါလည်းသာစဉ်းစားနေဒါချင်းမင်းကလည်းသဘောတူကျွန်တော်တို့တရားတို့ကြားရောက်စေကွာသိကူးရပါရမီရှိတဲ့ပုဂ္ဂိုလ်တွေဆိုသူကသူနှိုးစော်လာတာဘယ်သူမှမတည်တွန်းရတာမဟုတ်ပါရမီကမရှိဘူးဆိုတော့အဲဒီလိုသံဃာဖြစ်စရာတွေပြောလို့မလို့စိတ်ကမဝင်စားပါဘူးသူက ကြောက်ကြပြောလို့မကြောက်သတိရတော်ကောင်းတယ်ဗာမယဘေးဒီပါလေပြောလို့သူတို့ဘာမှမဖြစ်ဘူးသူသုံးကောင်းကြီးတွေကိုတို့ကသုံးကောင်းတယ်အဲဒီလိုသုံးကောင်းတဲ့လူတွေကတည်းကလည်းမှသူတို့တက်ကြည့်နေတာပဲဒီကောဘာလာနာတံသာရောဘာလာနာလူမိုက်တို့ဤတံသာရော တဘွားမှာတဘွားတို့ကြည်လျာသောသံဃာခီးပြီးဒီကောစီလျာလာသွား၏သံဃာခီးမဆုံးနိုင်တာကြည်တာကတော့ဓမ္မိုက်တွေကြီးပဲဒီကံတန်တတယောဇနာဒီကံသာဂရတော်ရရတ္တိဒီကံဒီကံတန်တတယောဇနာ ဇာဂရတော့နိုးတဲ့ပုဂ္ဂိုလ်အိမ်မပြောတဲ့ပုဂ္ဂိုလ်ရတိမြင့်ဒီကရှိဟုတ်ကဲ့နေမကောင်းတယ်မကောင်းလို့အကြောင်းတစ်ခုခုကြောင့်အဲ့လိုမပြောဘူးဆိုတာလည်းညကမိုးလင်းညနာကြီးမလင်းကိုမလင်းနိုင်ဘူးလို့သာဒိတ်သိပြီးတော့ညင်းကသိစီတာဘူးခါတိုင်းခါတိုင်းညင်စီမှမသိဘူးအိပ်ကျော်နေတဲ့အခါကောင်းကောင်းအိပ်ကျော်ပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာ တရေကိလေသာတွေမနဲ့လင်းနေတဲလင်းနေတာကိုအဲ့လိုတော့အားမရသေးဘူးဒီလိုအောင်မရတာအဲ့မပြောပြီးသမားတော့ညကတော့တော့နဲ့မကုန်နိုင်ဘူးချင်းမကုန်နိုင်ဘူးညလာမဝင်သေးတယ်ဒီလိုပါတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေညာတရားထုတ်မကောင်းလို့ရှိရင်နေရမကုန်နိုင်ဘူးအချိန်ကတဲကုန်ပဲတရားအထုတ်ကောင်းနေပြီဆိုလို့ရှိရင်လည်းအချိန်ကကုန်မှမပြီးကုန်သွားတယ်ဒီကံတန်တသယောဇနာတန်တသ သင်္ဘန်းသောပုဂ္ဂိုလ်ဤယောဇနာဒီယုဇနာရှိပြီးဒီကံရှိရ၏ကိုယ်ကပြန်မနေလို့ရှိရင်ဒီယုဇနာလောက်ဓမ္မိုင်းလောက်ကြီးဓမ္မိုင်းဓမ္မိုင်းလောက်ကြီးအဲလိုကြီးလည်းသွားတာပန်းတာပဲဒီကောဘာလနာတံပါရပတ္တမအဝိဇ္ဇနာတံ

မဘုနိဗ္ဗာန်ရောက်ခြင်းအကြောင်းဖြစ်တဲ့သမထဝိပဿနာတရားတွေဒါတွေလည်းသူတော်ကောင်းတရားတွေပါပဲအဲဒီသူတော်ကောင်းတရားတွေမသိတဲ့ပုဂ္ဂိုလ်ဘာလာလူမိုက်တွေပဲတဲ့ဒါတွေကဒီတရားတွေကိုသိဝင်စားဘူးဒီတရားတွေကိုတွေ့အောင်သိအောင်အားထုတ်လို့စိတ်ဆန္ဒမရှိဘူးအဲဒီတော့အရာ ဘာလာလူမိုက်တွေပဲတဲ့ဒီလူလူမိုက်တွေရဲ့အတန်ကြာကြီးစညာရှိတယ်ဒီမှာတော့သူကတရားမှမသိပဲတရားမသိရင်ဒီလိုသွားနေရမှာပဲအတန်ကြာထဲမှာတရားသိတဲ့ပုဂ္ဂိုလ်တွေကအမဲ့ဖို့နိဗ္ဗာန်ရသွားလို့ရှင်ယန္တာဖြစ်စင်းကသိဉ္ဇိနိဗ္ဗာန်ရောက်သွားသူတို့သံဃာကြီးစဉ်မရှိသံဃာကြီးစဉ်ပြတ် မဝနိဗ္ဗာန်တရားကိုမသိတဲ့ပုဂ္ဂိုလ်ရဲ့မမရပြီးရင်သူတို့အတန်တန်မရှိဘူးသွားနေမှာပဲ။သွားနေမှာ။အဲဒါကြောင့်ပါရမီမရှိတဲ့ပုဂ္ဂိုလ်တွေမှာမမရဘေးနဲ့စပ်ပြီးတော့ပြောပြီးဟောဝင်မယ်လို့သူတို့ဘာဝေကပြရမှမသိဘူးကြောက်ရလဲအမှမသိဘူးသူတော်ကောင်းတရားလေးလာရအထုအမှမသိဘူးအခုပါရမီရှိတဲ့ပုဂ္ဂိုလ်တွေကြတော့ ရှင်သာရိပုတ္တရာလောက်ရှင်မဂ္ဂလာလောင်းနေလို့ပဲသူကသူနိုးစော်လာတာဘုရုံးမလာမဟုတ်ဘူးခုဖြစ်လေဒီလိုပဲသူတွေကတချို့သူများဟောလို့ပြောလို့ရမဟုတ်ဘူးကကိုပဲသာမယာကြီးနဲ့စပြီးတော့စဉ်းစားပြီးတော့အင်းဘုရုံးတရားကြီးရှားဖို့ရကောင်းတာပဲခုနေတာကလားလူဖြစ်ကိုလည်းယာနေတယ်ရသော်ပြာသာဝနာတော်ကြီးနဲ့တွေ့ကြုံနေတယ် ပြီးတော့သူတော်ကောင်းတရားတွေလည်းကြားနာပြီးတော့နေရတယ်မေတ္တာပူဇာနိဗ္ဗာန်တရားတွေလည်းယုံကြည်ရတာတရားတွေလည်းပြည့်စုံပြီးတော့နေတယ်။ဉာဏ်ဉာဏ်မှမှလည်းကြည့်ပြီးတော့နေတယ်အကြောင်းညွှန်နေတယ်။အဲဒီလိုစောင့်ရအကြောင်းညွှန်နေတဲ့အခါကလည်းမြတ်ဘုနိဗ္ဗာန်တရားကိုကြာဝေးရကောင်းတာပဲရအောင်လို့အထုံမှပဲဒီတိုင်းသာနေသွားမယ်ဆိုလို့ရှိရင်တော့ဟိုက လောကထဲမှာကောင်းတဲ့ဥစ္စာကစဉ်းစားကြည့်တော့သူဘာမှရှိတာမဟုတ်ဘူးဘာမှရှိတာမဟုတ်ဘူးမိုးရွာတဲ့ခါကလာမောင်မိုးမောင်ကြီးကြာပြီးမိုးရွာတဲ့ခါဆရာစီလဲလိုက်တဲ့အချိန်လေးတစ်ချိန်တစ်ချိန်လေးအလက်ကလေးပေါ်လာတယ်လို့ပဲလောကထဲမှာကောင်းတာလည်းဆိုတာလေနည်းနည်းပဲမကောင်းတာတွေကများနေတာပဲလူလောကမှာလူချမ်းသာတွေနဲ့ပြောနေရတယ် ခံစားနေရတဲ့သုံးဆောင်နေရတဲ့ဆိုးမဲ့လို့လည်းပဲသုံးဆောင်ရတဲ့ချင်းခံစားခြင်းပြောရတဲ့ချင်းကနည်းနည်းပဲကြောင်းကြဆိုင်နေရတဲ့ချင်းတွေကများတာပဲဆိုရည်နေရပူပန်နေရအင်းလွယ်မကင်တာကိစ္စတွေလိုက်ပြီးတော့လုပ်နေရဒါရီများနေတာပါပဲဆိုတရားဆန္ဒပါလေပူပါရနည်းနည်းပါတော့ကြောက်ခဏပဲဆိုတော့ကြာလို့ရှိရင်ဆိုရည်ရပူပါကြရရှိရတော့ဝိုင်းနေတာ စိညစ်စရာစိကျစ်စရာစိလုံးမသာစရာဘူးလူလောကကပြောနေဘာဝနာဘာဝင်ပြီးတော့နေတဲ့ရဟန်းတွေပါလေဒီကောင်ကစိကျစ်စရာစိညစ်စရာတွေရှိသေးတာပဲဘူးလည်းအနေနဲ့အများရှိတာပဲသူကစိတ်မများတာတကူပဲသူလည်းရှိတာတနည်းနည်းနဲ့သူကစိတ်မချမ်းသာစရာလေးဆိုတော့ဟောဒီကပေါ်သေးတာပဲအဲ့ဒါလေးတွေသိခံနိုင်တဲ့တရားလေးရှိနေဘူးရလို့တဲ့သိမခံနိုင်လို့ရှိရင်ဖက်တယ်သူက အဲဒါကြောင့်လောကမှာလူပြစ်ပြီးတော့ချမ်းသာပါတယ်ဆိုတာလည်းဘာမဟုတ်တော့မဟုတ်ဘူးနတ်ဖြစ်တယ်ဆိုတာလည်းနတ်ကမမြင်ရလို့သူတို့လည်းဒီလိုပဲပူဇော်ပင်ကြတယ်ရှိရနာပဲသူကဒါလည်းပဲသိမချရဘူးဘုံတော်လို့ရှိရင်နတ်ဘဝကနေပြီးသူပြေသွားလူငယ်ငယ်တွေပါတယ်ကြာတော့ဒီလိုဟာတွေကရှိသေးတာပဲအမတ်တမဲ့သွားနေရတာကျင်းနေကြရင်လည်းလိမ့်ကြတော့တာလို့ကြောက်ကြကောင်းကြီးကဒါတော့ နာဘဝရောက်ပြီးချမ်းသာနေရတယ်ဆိုတော့လည်းဘာမှဟုတ်တာမဟုတ်ဘူးဇမဘဝရောက်လို့ချမ်းသာနေပါတယ်ဆိုလည်းပဲသူကလည်းအဲ့ဒီမှာနေတော့ချမ်းသာတာပဲအဲ့ဒီကပြေးလာကြလို့ရှိရင်လည်းလူဘဝနတ်ဘဝပြန်ရောက်အဲ့ဒီကနေပယ်လေးပါးတွေကြာရောက်ပြီးဒုက္ခတွေရောက်နေကြတာဒါတော့သံဃာဘဝထဲမှာဖြစ်နေရလို့ရှိရင်ဘယ်ဟာမှကောင်းရလို့မရှိဘူးအာကိုယ်ရသိချက်ရပါပြီဒါလိုပြောကြမရှိဘူးအဲ့ဒီတော့သရဝံတရားပြီးမှသိရကြ

ရှင်မာရိပုတ္တရာလောင်းရှင်မာမောဝလန်လောင်းဥဒိတကောလိတတို့ကဗံဝေကရပြီးချင်းချင်းတိုင်ပင်ကြသဘောတူကြအဲဘူရမနာယမတရားဖြစ်တဲ့ဗာမယဝဆင်းရသုံးမြောက်ဝါဖြစ်တဲ့မောက္ခဓမ္မလူမြောက်လူမြောက်ဝါတရားကြာရစေရင်ဒီကြာတာဟုတ်ပြီတဲ့ကြာလို့ရှိရင်မောက္ခဓမ္မကြာတယ်ဆိုတော့တို့လူဝန်းနဲ့ကြာလို့တော့ဖြစ်ဘူးတဲ့ယသိဟံဝေရလိမ့်မယ် ဒီသိရဟဟုတ်တော့ဘယ်ကောင်းမှုလဲဟိုတုန်းကဒီသိရဟခိုင်းနေရှိတော့ဆရာမပုငင်ကားတွေကလောကမှာဒီလိုတွေရှိနေတာပါပဲဘယ်ဘာသာဖြစ်ဘယ်ရမှာဖြစ်သူကလည်းသူတော့ဒီသိရဟနေဆိုရှိနေတာပဲသူတော်ကောင်းနေအဲဒီမှာသင်ကြားတာကခိုင်းချက်ကြီး6ရောက်ရှိဘူရဏကသာဆရာကြီးရတူမက္ခိကောသာဆရာကြီးရတူ အဇိတကေတကံလာပဲဆရာကြီးကသူကုရကိစ္စယနာဆက်ဆရာကြီးကသူအဲတော့သိင်းကြီးဆက်ဆရာကြီးကသူအဲဆရာကြီးတွေ6ဝီရှိကုရဏကတော့အမကလိကောတာလားအဇိတကေတကံလားကုရကိစ္စယနာအဲတော့နိဂန္ဓနာတာဗုဒ္ဓအနိဂန္ဓကျင့်ချင်းဆရာကြီးကသူအဲတော့ သိန်း30ပြည့်ပြည့်တို့အလုံး6ဝီရှိတယ်အဲဒီ6ဝီထဲမှာဘယ်ဆရာတိုင်းဘယ်တိုင်းကောက်မှုဘယ်တိုင်းဝင်ရတယ်သူတို့လည်းသုံးလုံးမှာစိတ်ပြီးလို့မရပါဘူးဒီရဘာသာတရားလိုက်စားဖို့မပေါ်ဘူးဒီလူတွေလောကအနေအားဖြင့်သူတို့အပြည့်စုံနေနေတဲ့လူတွေနဲ့တူပါတယ်သူတို့တတိသားတွေဆိုတော့အပြည့်စုံနေနေကြတာပါပဲသူတို့ပဲ ဒီတိုင်းကဗာတရားဟောမှာမှဘာမှသိဖို့မပေါ်ဘူးဒါနဲ့သူစဉ်းစားကြည့်လိုက်တော့ဟိုတုန်းကသိင်းဆွဲဆရာကြီးကသူတို့ကနာမည်ကြီးရဆိုတာကိုနာမည်ကြီးတော့အိတ်တို့ဒီနာမည်ကြီးတဲ့ဆရာကြီးကြီးပဲဟောကြတယ်ဆိုပြီးတော့အဲဒီသိင်းဆရာကြီးကြီးသူတို့ဟောပြီးတော့ယဟန်ပြုကြတယ်ယသိယဟန်ပြုကြပရဝေယဟန်ပေါ့ပရဝေယဟန်ပြုပြီးတော့ သင်္ကြီးဆရာကြီးရဲ့တရားတွေကိုလေ့လာကြတာသင်္ကြီးဆရာကြီးရဲ့တရားကဘာတွေလဲဆိုသင်္ကြီးဆရာကြီးရဲ့တရားကအခုသင်ကြားတွေ့ရတာတော့ဘာမှမဟုတ်ဘူးလို့ဆိုတာကတော့ဘယ်ဟာမှသူကြီးဆရာမဟုတ်ဘူးသူများမေးရင်ကြောင်ရတာကိုရအသိဆောင်သိဆောင်တဲ့နည်းပဲသူကတော့ အထိပရောလောကောမေးကြလို့ရှိရင်တဲ့နောက်တမလုံးတဘာသောလောကနောက်တမလုံးလောကရှိသလားမေးကြလို့ရှိရင်ရှိတယ်လို့မဖြေနဲ့မရှိတယ်လို့မဖြေနဲ့ဘယ်နဲ့ရှိရမလို့ရှိတယ်လို့ဖြေလို့ရှိရင်လည်းမရှိဘူးသဘောကျတဲ့ပုဂ္ဂိုလ်တွေကသောတကတဲ့နေဦးမယ်မရှိဘူးဖြေကြလည်းရှိတယ်လို့သဘောကျတဲ့ပုဂ္ဂိုလ်သောတကတဲ့နေဦးမယ်ပြီးတော့ဘယ်မှမဖြေနဲ့မနောကရှိသလားဆိုရင် ရှိတယ်လို့ပြင်ရင်လည်းပဲရှိတယ်လို့ပြောမှာပါပဲဒါပေမဲ့လို့ငါကရှိတယ်လို့တော့ဒီလိုမပြောဘူးငါမရှိဘူးလို့ပြောမရှိဘူးလို့လည်းမပြောနော်မရှိလဲရှိမရှိလဲမရှိလားဒီလိုလည်းမပြောဒါပြင်ရှိတာလည်းမဟုတ်မရှိတာလည်းမဟုတ်မလိုလားဒီလိုလည်းမဟုတ်ဘူးနော်ဒီပြင်ဘယ်နဲ့တော့ဘယ်နဲ့မှလည်းမဟုတ်ဘူးသူကဒီလိုသူကတဲနေရကြတယ်ဘာမှခဲဘူးသူကတော့ သူပြီးကကတော့ခဏလေးသင်လဲကျတော့ဒါပဲပြီးရောပဲ။ဘာမင်းတို့ကဒီလိုဒီနည်းနဲ့ဖြေရမှာပေါ့။ဒါတော့ကောင်းမှုမကောင်းမှုအကျိုးတွေရှိသလားမင်းလည်းသူကဒီလိုပဲဖြေရမှာ။ကုသိုလ်အကုသိုလ်ရှိသလားမင်းလည်းဒီလိုဖြေရမှာ။တဘောကတဘောကိုကြောင်းပြပြီးသတ္တဝါတွေရှိတာရှိသလားဆိုလည်းဒီလိုဖြေရမှာ။ဘာမင်းတို့ကအရင်ဖြေရမှာဒီလို။ ဒီလိုဒီလိုလည်းမဟုတ်ဘူးဟိုလိုလည်းမဟုတ်ဘူးဒီလိုဟိုလိုလည်းမဟုတ်တာလည်းမဟုတ်ဘူးဟုတ်တာလည်းမဟုတ်ဘူးစသည်ဖြင့်ကြတယ်မရမသူကဒီကြမ်းကြည့်ပဲနဲ့အဲဒီလိုဖြေတယ်နီးတဲ့ဒါပါပဲသူတရားကတော့ဒီတော့ဇနာရိပုတ္တိအာရမဏပါဏီနေတဲ့ပုဂ္ဂိုလ်ကြီးတွေဒီတရားကြားရတော့သူခဏလေးပြီးတာပေါ့ဒီတရားကုံသွားပြီးကကပြီးကကသူကသာရွက်နဲ့ရင်းရင်သူက၄၅၄၅၀ကျောင်းရှိမှာကိုဘာမှမများဘူး တော့ကုန်းနေတယ်ကုန်းနေတော့ဘုရားစဉ်းစားတယ်ဒီထဲတော့ကျင်ဝေချင်းနာချင်းသိချင်းကလွတ်တဲ့ပြန်ပါဘူးတဲ့ဒီကသူကလောကမှာသူများအဆိုးဆိုးမခံရအောင်သူများနဲ့အငင်းခုံမပြည့်အောင်အတိုက်ခံမပြည့်အောင်တိတ်ကြောင်နဲ့မိသားရှိတာပဲတဲ့သူကဒီရင်ကိုညင်တရားလည်းမပေါ့ဒါနဲ့တော့မဖြစ်သေးဘူးတဲ့ဒီတရားနဲ့တော့အကုမဖြစ်သေးဘူး ဒီတိုင်းဆိုလို့ရှိရင်တော့တို့ဒီဆရာကြီးမိလာပြီးတော့ယသိဟန်ပြုရတာဘာမှလူရင်းကြိုပြီးမှမဟုတ်ပါဘူးတဲ့။အဲပြီးရင်မှတော့သူကကျင့်ကြမှာမပါပဲ။ဒါတော့ဇူရိကျွန်းဆိုတာကျေပါတယ်တဲ့ဇူရိကျွန်းဆိုတာကတော့ဇူရိကျွန်းဆိုတာ အိန္ဒိယအိန္ဒိယတဝိုက်ကိုခေါ်တာပါပဲအိန္ဒိယတဝိုက်ကိုအိန္ဒိယတဝိုက်ခေါ်မှဘာဖြစ်လို့သိရသလဲဆိုတော့ဓမ္မသောကမင်းကြီးရဲ့အထုပ်ပါတိနဲ့ပြီးရတယ်ဓမ္မသောကမင်းကြီးကသဘူရီတစ်ချုံလုံးကိုဆိုရတယ်လို့ဆိုတာကိုသာတိကျမ်းကလည်းသဘူရီတစ်ချုံလုံးဆိုရတယ်အကျိုးမဲ့သဘူရီတစ်ချုံလုံးပိုင်တယ်ဧကီးရမင်းမယ်တဲ့

အဘောကလည်းတောင်ကျော်ဆုံးလေးတွေကမပါဘူးတောင်ကျော်ဆုံးလေးတွေကနိုင်ငံလေးတွေကပြည်နည်းချင်းနိုင်ငံနဲ့သူကပြောတယ်ဒီကြောက်တာထဲမှာရေးတယ်ပြည်နည်းချင်းနိုင်ငံနေဒီဟိုကျွန်းအဲဒီဟိုကျွန်းရဲ့မြောက်ဖက်နာကဟိုကျွန်းကျော်ကြီးနှခမ်းသားနာကြောက်ပြီးတဲ့နိုင်ငံလေးတွေရှိတယ်ကေရလာနိုင်ငံတော့ပါတော့ဒီနိုင်ငံလေးတွေရှိတယ်အဲဒီနိုင်ငံလေးတွေကလည်း ပြင်းနေခြင်းတဲ့သူကနေသနိုင်ငံလေးတွေဒါကအနောက်မြောက်ဘက်ဒီမှာလည်းပဲသူနေသနိုင်ငံလေးတွေရှိတယ်အဲ့ဒါအဲ့ဒီနေသနိုင်ငံလေးတွေများကသတ်မှတ်ထားတာကိုပြတော့သူကအိန္ဒိယနဲ့တဝိုက်တယ်မရှိတာပဲဒါသူရိပါကျုံးဆိုအဲ့ဒါပဲအဲ့ဒီကျုံးတွေကြီးအဲ့ဒါမှလည်းပဲသူဟိုဇာနိဘတ်ဒီမှာပါတယ် လူရီပါကျွန်းဆိုတာဘာနဲ့တူတယ်ဆိုရင်လဲဦးနဲ့တူတယ်အဲ့ဒီအိန္ဒိယတောင်ကျွယ်ကြီးကျွန်းတောင်ကျွယ်ကြီးကိုကြည့်ပြီးတော့ပြောတာအိန္ဒိယကျွန်းတောင်ကျွယ်ကြီးကဟိုဘက်တောင်ဘက်ကျွန်းသွားတာကိုလဲဦးကျွန်းနဲ့တူတာကိုအဲလဲဦးကျွန်းနဲ့တူတယ်တဲ့အဲဒါကြောင့် သဝိပါကျွန်းကကျေပါတယ်ပညာရှိတွေပေါ်တယ်သဝိပါကျွန်းလိုက်ပြီးတော့ကြာလို့ရှိရင်ဝိညာဉ်နာခြင်းသိခြင်းမှလွတ်မြောက်တဲ့မောက္ခတရားကိုဟောတတ်တဲ့ပညာရှိပုဂ္ဂိုလ်ဆရာပုဂ္ဂိုလ်လူပုဂ္ဂိုလ်များရှိမှာပါပဲတဲ့တို့လိုက်ကြာကြအောင်ဆိုရဆိုပြီးတော့ကြာကြတာတရားကြာကြ တရားကြတယ်ဆိုတာမတွေ့ဘူးဆိုရင်နာပါနဲ့မန်းလေးကတခါကြီးတူပြီးရောတယ်တရားကြတာများဗျာအမှန်မတွေ့တော့မောရတယ်ဆိုတာအမှန်ပြီးတော့ဟုတ်တယ်ဟိုကဟိုကဟိုနုံနုံအာထုတ်ကြည့်လိုက်တရားကမတွေ့တရားဟိုနုံနုံအာထုတ်ကြည့်လိုက်တရားကမတွေ့အာမေမကျေနပ်ဖြစ်နေတော့သူ့ကမောကြကြီးဒီကျူးငွေတွေလည်းပဲနာကုန်ကြခံပြီးဟိုသွားလိုက်ပြီးသွားလိုက်တချို့တရားကြကြတယ် တချို့လည်းပဲတရားအမှန်တောင်ကျွတ်မသွားပါဘူးစိနာကုံသွားတယ်ကြားကြတာနှစ်တောင်လေးတယ်အဲတော့ဘုရားမပွင့်တဲ့အခါကာလမှာလည်းပဲသူတွေကဒီလိုပဲဦးချင်းနာချင်းသိချင်းကနဲ့တရားတွေရှားနေကြတာပဲဒါပေမဲ့လို့ဘုရားမပွင့်တဲ့အခါတော့ဘယ်သူမှလည်းမဟောနိုင်ပါဘူးဒီလိုပဲသိတော်တဲ့တရားလေးတွေကျင့်ကြံလေ့လာပြီးကုသိုလ်လေးတွေပွားတချို့လည်းပဲ ရူပဇာအရူပဇာနေလောက်ရပြီးတော့မြမပြည်ရောက်ဒါတော့ပါပဲအခုအကြောင်းကြည့်ကြည့်လို့မြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့တဲ့အခါကလည်းတရားတွေလောလောကူရနေတာတရားတွေလောလောကူကူရနေတော့လူတွေကတရားတော်မှာကြောင်းနေမှုလို့ဖြစ်နေတာတရားတွေကလိုက်ပြီးတော့အဲဝင်လိုက်ပြီးတော့ကျွေးနေတာလည်းပဲစားအောင်စားအောင်ပြောလို့တရားတွေကလိုက်ပြီးတော့ကျွေးနေတာကမသားတဲ့နဲ့ကြောင်းနေလို့ဖြစ်နေတယ်သူက

လူလူချင်းတဲ့အတိတ်ကမရောက်ဘူးအဲဒါဝိညာဉ်ရင်းသိရင်းကင်းတဲ့တရားဟောနိုင်တဲ့ပုဂ္ဂိုလ်ကတော့သူကြားမသိဘူးဒါနဲ့သူတို့မြောက်လည်းပဲခရီးကကိုလောက်ထားကြအေးလေဝတရားရတဲ့ပုဂ္ဂိုလ်ကမိမိတရားရလို့ရှိရင်အဲသူ့ချင်းချင်းပြောကြရမယ်လို့ခရီးကကိုလောက်တာဒီနေ့တော့အခါကာလကြတော့

သိတော့ပါဘူးမရဘူးလေရောက်ခါစားတယ်ရောက်ခါစားတယ်ဒီအမြဲကြာကျင်မှုရောက်ခါစားဒီအမြဲသုံးရက်ရေတပါလောက်ကျွင်းနေမှာရေတပါလောက်ကြာကျင်မှကြာမယ်မြေသုံးရက်လောက်ကျွင်းနေတူတယ်အဲဒီမှာသူကပြန်ပြီးတော့ရောက်လာ

လဲလဲပြီးတော့တရားဟောကြရောင်းပြီးတော့ပြီးပြင်နှစ်ပါးလည်းမသွားကြနဲ့တပါးတလန်တပါးတလန်သွားပြီးတော့ရောက်ရရောက်ရမဟောကြဘာဝနာတုစီလို့သာအဲဒီတော့ယန္နာ၆ကြိဟာအရာပေါင်း60ပြီးပြီးကိုယ့်ဟာကိုသွားကြတာအဲဒီလိုသွားကြရတာကသေသောကြီး၅ဦးတည်းကနောက်ဆုံးအတ္တိဆိုတဲ့မထေရယန္နာပဲ အဲကိုနေညာဝဘပါရိယမဟာနာသတိလို၅ပါးကိုအစဉ်သတိဆိုတဲ့မထေရလည်းဟိုယူလှည့်ပြီးတော့အဲဒီရာဇဝင်မျိုးရောက်ပြီးတော့လားညသောပြာညသောပြာတာရောက်ပြီးတော့လာတဲ့အခိုက်ဒီနေ့တော့ကသူကဆုံးမဝင်လာဥပရိဒပရပိုက်ကလည်းမြို့ထဲကဆုံးစပြီးတော့ပရပိုက်ရံကိုသွားလာမှတွေ့တော့ လာမတွေ့တော့သတိမတင်မြင်လာတဲ့သူစိတ်ထဲမှာတော်တော်ကြီးညိုတယ်။ဒီပုဂ္ဂိုလ်ဟာတည်ပြီးတော့အိန္ဒိယကလည်းကြီးနေတာပဲ။ကိလေသာမရှိတော့ဘူး။အဲရုပ်ကကြီးနေနေတာပါကြီးကြီးလင်းလင်း။သာမန်ရှင်ရှင်ဖြစ်ပြီးတော့နေတာကိုသူတွေ့ရတယ်။ပြီးတော့တိမ်မှုတယ်နေဝင်တိုင်းပုံသွားပုံလာပုံ။ ပါတာရိကေနအဘိက္ခံဒေနပါတာရိကေနပဋိက္ခံဒေနပါတာရိကေနအာလောကိဒေနပါတာရိကေနဝိလောကိဒေနပါတာရိကေနသမင်စီဒေနပါတာရိကေနပတာရိဒေနနာယနာပုဂ္ဂိုလ်တွေဆိုတော့ဒီကိုယ်မူရတဲ့ဘုံကြီးပြည့်စုံနေတာဒီညိုွယ်ရှိတဲ့ရှိသူသွားခြင်းရှိသူသွားပုံရှိသူတိုးတက်ပုံမှာလည်းညိုွယ်ကောင်းတယ် တတိယလေးမကင်းမနဲ့သွားနေတာနောက်ပြန်ဆုံးရင်လည်းပဲတတိသံသင်းနဲ့ဆင်းရင်ပြီးတော့ဆုံးအဲရှေ့ဘုရားအန္တရာယ်ရှိမရှိကိုတဲ့တဲ့ကြည့်တဲ့မျက်နှာအနေထားကလည်းပဲတတိတရားနဲ့ကြည့်တော့ညူဝယ်ကြည့်တော့နောက်တို့ဘေးတို့စောင်းနေပြီးတော့ကြည့်တဲ့အခါကာလတွေမှာလည်းတတိတရားနဲ့ဆိုညူဝယ်ကြည့်တတိမရှိဘဲနဲ့ပုဂ္ဂိုလ်ကတော့ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက် ဆိုတာအင်းကြီးမရဘူးကိုယ်ညာစားညာလို့လက်တွေပါလက်တွေရှိတွေလှုပ်ရှားကြလို့ရှိရင်လည်းပဲအဲ့ဒါကလည်းပဲသီတံလင်းနေဆိုတော့သူကညဉ့်ညွယ်ရှိတယ်ခုတရားထုံးနေတဲ့ယောဂီပုဂ္ဂိုလ်တွေတော့ပေါ့တရားထုံးတဲ့ယောဂီပုဂ္ဂိုလ်ကသီတံလင်းနေဆိုတော့သင်္ကန်းလို့ပဲအင်းကြီးရရပဲကိုယ်ကာမှုဆိုအဲဒါကြောင့်တရားထုံးတဲ့ပုဂ္ဂိုလ်သီတံလင်းလွတ်နေပြီဆိုလို့ရှိရင်သာဝလာဝနေမှုထိုင်မှုကကိုယ်က သို့သာအင်းနေသိမရမရတော့ဟောဘေးကပုဂ္ဂိုလ်ရသိတယ်ဘေးကပုဂ္ဂိုလ်တရားထုတ်တဲ့ပုဂ္ဂိုလ်ချင်းချင်းမြင်လို့ရှိရင်သိတယ်ဟောဒီသူကဒီယောဂီကသူအမှတ်မပါဘူးသိတယ်ဘေးကနေပြီးတော့အမှန်ပါဘူးသူသွားရအမှန်မပါဘူးဆိုင်ရအမှန်မပါဘူးလူလူကယူရအမှန်မပါဘူးစားရအမှန်မပါဘူးအဲအမှတ်တတိမပါဘူးဗျာအမှုအမှုအမှုမဲ့မှမဲ့နဲ့သူသွားလာနေတယ်စားတောင်းနေတယ်ကမ္မထာလွတ်နေတယ်ဆိုတာသိရတယ် ကမ္မနာစရာတွေဆိုပြောကြမရှိဘူးငါသိနေတယ်အခုအပြင်ပေါ်ကြီးမဒီဝါတော်ယဟန္တာဆိုတော့ပရိသံသင်တွေသူကကောင်းကောင်းပြည့်စုံနေတာပဲဒါကြောင့်မို့ရှင်းလို့တိုးတက်သွားဖို့နောက်တော့ဆုတ်လာဖို့ကျတဲ့ဒီဝန်ဆောင်တဲ့ဒီဝန်လက်ကလေးကိုယ်ဝန်ဆောင်မှုလုပ်ကြဖို့အဲ့ဒီမှာပရိသံသင်မကင်းမင်းနဲ့ဆိုတော့ပင်ဝင်ပြီးတော့နေတော့ ဒီလိုပုဂ္ဂိုလ်တစ်ခါမှမပြုဘူးသူကသိပညာဟာတွေကမပြုခဲ့ကြဘူးသိပညာဟာတွေတူတူနေမှာပါပဲလူပုဂ္ဂိုလ်တစ်ခါမှမပြုဘူးဒါတော့လောကမှာတရားလူတရားများရှိတယ်တရားလူတရားများနဲ့ပြည့်စုံတယ်ဆိုရင်ဒီလိုပုဂ္ဂိုလ်ဖြစ်မှာပဲအဲအရာဓမ္မအရာဓကိုရောက်နေတဲ့ပုဂ္ဂိုလ်အရာဓမ္မအရာဓကိုတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင် ဒီလိုပုဂ္ဂိုလ်ဖြစ်မှာပဲဒီပုဂ္ဂိုလ်သဏ္ဍာန်မှာတော့တရားလိုဧကရှိရတယ်လို့သူကတွေးစားနေတယ်ဒီပုဂ္ဂိုလ်ကမေးမြင်မှပြီးတော့တယ်ဘယ်တရားဝိမာယံပြုတယ်လဲဘယ်တရားတရားကိုသဘောကျတယ်လဲဘယ်တရားတရားတွေပြင့်ပြီးတော့နေတယ်လဲမေးမြင်မှပြီးတော့တယ်သူစိတ်ကူးထဲမှာပြည့်ဒါပေမဲ့လို့လေမေးလို့မတော်သေးဘူးသူကသုံးမှသွားနေတဲ့အချိန်ပဲတဲ့သူကိစ္စသူဆောင်ရွက်နေတဲ့အချိန် အဲတော့မေးတဲ့ပုဂ္ဂိုလ်ဆိုတာဟုတ်တယ်သူကအလိုက်အလိုက်ကလည်းပြီးရသေးတယ်သူညာနဲ့သူသူ့အချိန်နဲ့သူလုပ်ရတယ်ဟိုမှာမအားမလားဖြစ်နေတဲ့အချိန်ဝင်ပြီးတော့မေကွန်းပု္ပ္ပပြဿနာတွေမေးနေလို့တရားဟောလို့မဖြစ်တဲ့အချိန်ကြီးမှာလည်းမလုပ်ရဘူးသူကသူဆုံးမသွားနေတဲ့အချိန်သူကိစ္စရှိနေတဲ့အချိန်မေးလို့မတော်သေးဘူးကိစ္စပြီးတဲ့အချိန်မှာမေးမှပဲဒါပေမဲ့လို့ဒီကိုတော့ဘယ်တော့မှမကြောက်သွားလိမ့်မယ်ဒီကိုတော့မကြောက်အောင်ကနောက်နောက်ရောက်မှမြည်လိုက်မှပဲဆိုပြီး စင်္သာရိပုတ္တရာကသူ့အတူသူလားစင်တယ်သူဆုံးမအဲစင်္သာရိပုတ္တရာလည်းလေအဲသတိမထေကသူ့အတူသူလားစင်တယ်ဆုံးမဆုံးမကြွားတော့စင်္သာရိပုတ္တရာကဥပဒိကပရမိတ်ကသူကနောက်ရောက်လာပြီးတော့လိုက်သဘောကောင်းတယ်သူကရှိရကိုယ်ဝင်သွားလဲသူကအောက်အောက်ဆန္ဒနာကနေပြီးတော့ရှိဒီငါထွက်ပြီးတော့ဟိုသွားကြပြီဆိုအဲဒီလိုက်တော့ကြတယ်ဆုံးမဆန္ဒနာကတော့နောက်ကသဘောကောက်လိုက်ပြောက်သွားမလို့နောက်ဆုံး ညလာလာဘုံတော်လာဆင်းရတဲ့ခါကာလကျတော့ညာနာမတွေကသတိမတွေကသူကအဲဆုံးမပြန်လာသင်လျော်တဲ့နေရာကျတော့ဆုံးဖုံးမိမယ်လို့ထိုင်မလို့လုပ်တဲ့ခါကျတော့ဒီညသူဆုံးဖုံးမိတော့မှထိုင်တော့မှပဲဆိုတာပြီးတော့အဲဒီဥပဒိတာပြပိုင်သာယုရိယလောဥပဒိတာပြပိုင်ကသူဥပါလာပဲပြီးရပိုင်းအဲခုံလေးဆိုတာပေါ့ခုံလေးတို့ ဒီပိုင်းတော့ခင်ခုံလေးခုံလေးရတယ်ထိုင်ကြလေးဘယ်လိုပါလိမ့်လဲမသိငငယ်လေးပါပါလိမ့်မယ်ဒီမှာကြီးကြီးဆိုရင်တော့သွားရမှာယူတော့တော့ဖြတ်ပါလိမ့်မယ်ငငယ်လေးနဲ့ဒီပါရဲ့တော့မြေကြီးပေါ်မထိုင်ရအောင်လို့သူကလာဒီသားလေးနဲ့လို့ခေါ်တဲ့ခုံလေးမျိုးဒီလိုဟာလေးရှိပါလိမ့်မယ်ခါသေးသေးဟဲ့လားပရလိုက်ကိုပြိပဒကပိထားလို့ဆိုတာပရိုင်နဲ့ထိုင်တဲ့ခုအဲဒီခုံလေးဆင်းပြီးတော့ပြီး နောက်ကိုပေါ့ရီသုံးရီဘူးရေဘူးတဲ့မှာရေပါတဲ့အဲ့ဒီရေလည်းပဲစဆရာများကိုတတိယပြီးတော့ကျင့်ဝတ်တွေအဲ့ဒါတွေကိုသောသောကတွေကပြီးနောက်အတတိမတိကသုံးဆုံးပေးသုံးဆုံးပေးလို့ပြီးတဲ့အခါကျတော့မှအဲဒီဒီအကျိုးကြောင့်တွေလည်းပဲမင်းများပြောဆိုပြီးတော့တရားမေးတာကို ရှင်ရတဲ့ဒီအရှင်ရဲ့အင်ဒြေတွေကတော့သိကြည်နေတာပဲဘယ်ပုဂ္ဂိုလ်ဆရာပြုပြီးတော့ဉာဏ်ပြုလာခဲ့ပါသလဲဘယ်ပုဂ္ဂိုလ်ဟာသင်ဆရာပါလဲဘယ်လိုမေးတော့တော့အရဇိမထေရ ။ဘာကိမင်းမျိုးမှတော်ထွက်ပြီးတော့ဆရာကျင့်သုံးလို့ဆရာဖြစ်လာတဲ့ဘောရမဘုရားဆိုတာရှိတယ်။ရှင်ဘောရမဆိုတဲ့ရဟန်းမြတ်ဆိုတာရှိတယ်။အဲဒီရဟန်းမြတ်ကိုဒီဝေပြီးတဲ့ကလာရဟန်းမြတ်ထာမှာပဲရဟန်းပြုခဲ့ပါလေ။ဒီဘောရမလည်းဆိုပြရခြင်းသူ့ဆရာပါပဲ။ ဒီပြရဲ့တရားကိုပဲသူသဘောကျတယ်လို့ပြောတာ။ဒါဖြင့်ဒီလိုဆရာကဘယ်လိုတရားတွေကဟောပါသလဲ။ဒီလိုကြောက်တာဘယ်လိုတရားတွေဟောပါသလဲလို့တရားနာနေလို့။ဒါတော့သတိမထေကဒီပရဝိုက်ဆိုတာဘုရုံးကမြတ်စွာဘုရားဤသာသနာတော်နဲ့ဆန့်ကျင်ပဲဆို။ ။ဗန်းကျင်ပဲလည်းဖြစ်မှာပေါ့သူကသာရတဲ့ခိုင်းက6ခိုင်းရှိနေရတယ်ဆင်း။ဟိုဘောရောရသော်ပြခိုင်းကတခိုင်းတိုးလာတာကိုတိုးလာတော့ခိုင်းဟောင်းတွေကဘုဘောဟောင်းတွေလူကကြီးအောင်နေတယ်လက်ဟောင်းတွေပြင်းနေတာ။လက်ဟောင်းတွေပြင်းနေတော့နောက်အစ်ပေါ်လာတာကအစ်နီးသေးထွင်းလာတယ်ဆိုတော့အဲဒီလိုတုံ့ပြန်ပြောကြမှာတော့ဘုရားကဘုဖြစ်မှာပြောလို့ကြားတယ်ဘုရားအပြစ်ဆိုလို့ရှိရင်နိဗ္ဗာန်ထွန်းလာတယ်ဆိုတော့အဲက ဘဝကြီးကတော့အတိုက်ခံလုပ်တယ်အပြစ်တွေပြောကြတယ်ဒါတော့ဒီဟာလည်းဘဝကြီးပဲသာသနာရဲ့ဟန်တယ်ပဲပฏิကတ္တတွေအမှန်ပြောတာဒီတော့သူသာသနာတော်ရဲ့မြင်ရဖို့တော့ပြီးတော့ပြောပါပဲလို့ဒါလိုရည်ရွယ်ပြီးတော့ဇင်ယတတိမထေရကအချူယူလျှော့ပြီးတော့ပြောပါတယ်အားရှင် ငါဒီသာဝနာမှာရဟန်းပြုလာတာမကြသေးဘူးကြသေးကြောက်လာတာကြသေးပြီးတော့တရားတွေတော့ဒီညာနာကြီးမဟောနိုင်ဘူးမှန်ကတော့သူဟာညာနာပုဂ္ဂိုလ်ကဟောနိုင်ပါတယ်ဒါပေမဲ့လို့တတိကတ္တတွေဟိုတင်ပြောပြီးတော့ထည့်နေလို့လို့သူကဒီသာဝနာကတရားတွေအကုန်လုံးပြီးပြီလို့ဆိုရလို့ရှိရင် ဒါဒီပြောလို့ညတွေချင်းကုန်ပြီဒါချင်းနေရာမကြသေးဘူးဆိုပြီးကနေအောင်ဆိုလို့ဒါသူသိတာသိမသိသေးဘူးနည်းနည်းတော့ပဲသိတယ်သာသနာတော်ရောက်လာမကြသေးဘူးမကြသေးဘူးဘယ်လောက်ကြာတော့ဆိုတော့ဝါဇလာကြီးကနေပြီးရောက်လာတာကိုအဲ့ဒီကံမှာဝင်ကြည့်တော့တဘူလွယ်လာသံတရရင်လည်းဖြစ်ပါလိမ့်မယ်ဒါမှမဟုတ်ရင်လည်းပြောက်သလားကွယ်နေလောက်ဖြစ်ရင်လည်းဖြစ်ပါလိမ့်မယ်သူအဲ့ဒီလောက်ပါဆိုတော့ ဝါလူဝါကောင်တော်တဲ့သတင်းကြိုတောင်မို့နေတော့ကြာတော့အဲကြာတော့ကြာတော့လာကြာတော့လာကြည့်ကြလို့ချင်း6လပြည့်တော့6လကျော်လောက်ကျုံမှာပေါ့ကွာအဲဒါကြာသေးဘူးတဲ့ငါဒီသာသနာရောက်လာတာဓမ္မမမဟုတ်နိုင်ဘူးဆိုတော့မှဇမဝိဒုရလောင်းပဋိဒပရပိုက်ကရောက်တယ်အပ္ပဝါဘဟုံဝါပါသတု

နည်းနည်းဟောလည်းသူကအနည်းလေးပဲကြည်ရတော့သူနားလည်ပါလိမ့်မယ်လို့သူဆိုလိုတာပေါ့လေအထာမေဝမေသူဤမင်းဟာအထာမေဝအနည်းလေးပဲကိုသာလျံယူဤဟောကြပါလောဟောရင်တော့အနည်းလူရင်းအနည်းအသအိဒိဟောပါအာဒိနေဝအနည်းပြင်ပါလိမ့်မင်းဟာအာထောလူရှိဘုံများစွာသောဉာဏ်သနာသနာပြီးကိင်္ဂါသည်အဘယ်ကိုပြုပါနည်း အနေပဲဟောပါတယ်အနေပဲဟောပါတယ်သဒ္ဓါတွေကတော့အဖွဲအနှွဲ့တွေလုံမနေပါနဲ့တဲ့အဖွဲအနှွဲ့တွေသဒ္ဓါတွေဝေါဟာရတွေဝဲကြတွေစကားတော်လာတွေပြင်ပြီးတော့ဒါတွေမလုပ်ပါနဲ့လူရင်းလေးအနေတွေဆိုတာဟောပါကြောက်တာဘူးဟုတ်တယ်အနေတွေကလူတွေတကယ်တရားကြတဲ့ပုဂ္ဂိုလ်ကအနဲ့ပဲကြတာပဲ တရားမကြတဲ့ပုဂ္ဂိုလ်တွေကသရာကြတယ်သရာကြတယ်သူကတရားမကြတဲ့ပုဂ္ဂိုလ်တွေကတော့သူကသရာကြတယ်အကျိုးကျမ်းတွေပါလေစာအုပ်တွေပါလေလိုက်ပြီးတော့ကြည့်လို့ရှိရင်အဲသရာကြတယ်အနစ်ကိုမကြောက်အရေးကောင်းတာမကောင်းတာအဖွဲအနွယ်ကောင်းတာမကောင်းတာဒါတွေလိုက်ကြတယ်သူကအဖွဲအနွယ်မကောင်းရေးမကောင်းလို့ရှိရင်အနေနဲ့ပဲတွေကကောင်းနေပေမဲ့လည်းအဲ့ဒါသူလက်မခံဘူးသဘောမကြောက်ဘူး အဲဒါအရေးရတာစကလုံးကြောင်ကြောင်အသုံးဆုံးနေကောင်းကောင်းဒါလေးလိုက်နေတာလည်းကျိုးတရားနာကြတော့လည်းတချို့ကဒီလိုပဲအဲတရားချတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုရင်တချို့ပုဂ္ဂိုလ်တွေကတရားသားမလိုက်ဘူးဟိုတရားတွေလိုက်နေတယ်တရားတရားဆိုချမ်းမဟုတ်ဘူးအယုအဆူတွေတော့သူကအယုအဆူတွေအယုဖတ်တွေ အဲပြောတဲ့စကားလုံးမျိုးစကားလုံးကောင်းကောင်းနေအဲဒါလေးဒါလေးပဲသူသဘောကျနေတာပဲသူအဆူကောင်းနေအယူကောင်းနေအပြောကောင်းနေဒါလေးသဘောကျနေတာအဲဒီတည်းကတော့ထုတ်ကြည့်လိုက်တော့ဘာလုံးမလို့ဒီဟောကောင်းပြောကောင်းနဲ့ဒီဟောကောင်းပြောကောင်းနဲ့ပြောတဲ့စကားလုံးကိုယူပြီးတော့ဘယ်နဲ့လုပ်ပြီးကြည့်မယ်လို့ဆိုချွတ်ကျင်ကြပါမှမပေါ့နားထောင်ကောင်းမှရှိတာပဲကွာ နားတော်ကောင်းတာလည်းကြော်ကြကောင်းတယ်ရည်ကြကောင်းတယ်အဲဒါနဲ့သဘောကျနေရတော့ကျင့်ကြတယ်တလုံးမပါတာဘုံမှာရေးကြည့်တာကကျင့်ဖို့ကြံမှုအနဲ့အသားဆိုတာသီလဘယ်လိုကျင့်ရမလဲသမာဓိဘယ်လိုကျင့်ရမလဲပညာဘယ်လိုကျင့်ရမလဲဒီတရားတွေကအရေးကြီးတာဒါကြောင့်မို့ရှင်သာရိပုတ္တရာလောင်းပြိတ္တပရောဟိတ်ကပြောတာအပ္ပဝါနည်းငယ်ဖြစ်စေ ဘုံမှာများစွာဖြစ်စေဘာသာသူဟောတာဟောပါတဲ့ဘာမှသိနှောင့်ရှက်မရှိပါနဲ့တဲ့နေနေများများကိုဟောနိုင်များတာဟောပါတဲ့ဒီနပါပြီဟောလို့ရှိရင်တော့အထာမေဝအမေယူဤအနှစ်ကိုသာဟောပါတဲ့အဲသရာရင်းနဲ့အပန်းဒီအတန်ဓာတွေနဲ့စကလုံးတွေနဲ့အဲဒါတွေမလိုပါဘူးတဲ့အထေနေပါမေအာထောအနဲ့ဖြင့်သာလည်းငါလိုရှိသည် သင်္ကာတိပြေသနာပုံများစွာသောတရားကိုဆိုလို့ရှိရင်ဘယ်ကျိုးရှိမှာလဲတရားတွေအများကြီးလို့ဒီအဖွဲ့နဲ့ဒီလိုနေဘာလို့မလဲတဲ့နေသားမှာလို့ရှင်လည်းကားပဲဆိုတော့အကျဉ်းသတိမထေကဒီကာတာဟောတာတူတူလေးဟောရတယ်သူကယေရမဟိတုဘာဝတေသံဟိတုံတထာဂတောအာဟဒေသစ္စာယောနိရောဓေဧဝံဝါရီမဟာသမနော ရေရမအကျင့်တရားတို့သည်ဒုဗ္ဗဝါအကြောင်းတရားလင်မောစရှိကုန်ပြီဒေသံတို့အကျိုးတရားတို့၏ဒေသံတို့အကြောင်းတရားလင်မောစရှိသောအကျိုးတရားတို့၏ေတုံမူလပဘဝဖြစ်သောအကြောင်းတရားကိုမဟာသမနောဉာဏ်မြတ်ဖြစ်တော်မူသောငါတို့ဉာဏ်မြတ်စွာဘုရားသည်အာဟောကြားတော်မူပါသည်ဒေသသ ရောနေတော့ဒေသံထောအကျိုးအကြောင်းဒီအတန်ထောအကြောင်းကျိုးတရားတော်၏ရောနေတော့စကျင်ချုပ်အားတရားချုပ်အားနိဗ္ဗာန်တရားသည်အတ္တိရှိသင်္ဆာထောချုပ်ငြိယာနိဗ္ဗာန်တရားကိုလိမဟာသမနောရဟန်းမြတ်ဖြစ်တော်မူသောငါတို့ဆယ်မြတ်စွာဘုရား၏အာဟောတော်မူပါသည်မဟာသမနောရဟန်းမြတ်ဖြစ်တော်မူသောငါတို့ဆရာဘောတော်မြတ်စွာဘုရား၏ဧဝံဝါဒီဤသို့ဘုံဟောကြားလေရှိပါ၏ သမုဒယသစ္စာသမုဒယသစ္စာနဲ့နိရောဓသစ္စာတစ်ခုကိုတည့်ရပေါ်လိုက်တယ်။ဒါညာမမီတဲ့ပုဂ္ဂိုလ်တွေအနေနဲ့ကြည့်လိုက်ရင်ဒီဥစ္စာလေးကဘာမှမဟုတ်ဘူးလို့ပဲ။ဒါလေးနဲ့တရားရတယ်ဆိုတာရကြကိုအကွက်မမြင်ဘူး။ကြားလို့ရမှာမဟုတ်ဘူး။ သင်္သာရိပုတ္တရာလောင်ဥပရိဒပြပိုက်မှာတော့ဒီလောက်ဆိုရင်ဒီမှာမနတေကြနေပြီယနေ့လေးပဲသိပေါ်နေပညာရှိကိုပညာရှိဆိုတာဟိုကနည်းနည်းလေးကြလိုက်ရင်အများကြီးမြင်တာအစနာလေးတွေ့ရလို့ရှိရင်အများကြီးမြင်တာပညာရှိကပညာမရှိတဲ့ပုဂ္ဂိုလ်တွေကတော့အများကြီးဖြီးဖြန့်ပြနေတာတော့သဘောမကျဘူးဆိုတော့နားမလည်ဘူးနားမလည်ဘူး အခုခွန်ကြီးကဟောတရားတွေဟောနေတယ်လုံငန်းတရားတွေလည်းဒီလိုဆရာကြာကြာနာနာပါဠိတွေသက္ကထာတွေစီကာတွေနဲ့ကြားရေးထားတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေရဲ့တွေ့ပုံတွေရောသိပုံတွေရောဒါရောရှင်းပြီးတော့ပြထားတယ်အဲ့ဒါပဲမဲ့လို့တချို့သဘောပေါက်တဲ့ပုဂ္ဂိုလ်တွေကဘာမှနားမလည်ဘူးဘာမှမသိဘူး

မြင်နေပြရတယ်တရားကျိုးကိုပြီးပုံတွေအကုန်လုံးစုံလင်ရေးထားတာအနတ်ကိုပြကြနေတာအနတ်ပြည့်စုံနေတဲ့ဥစ္စာကြီးအဲ့ဒါတချို့ကဘာမှသဘောမပေါက်ဘူးလို့နားမလည်ဘူးဒီဒီတိုင်းတရားထုတ်လို့ရှိရင်ဒီဟာဖြစ်နေမယ်ဆိုတော့သူတို့မယုံကြည်ဘူးနားမလည်လို့မယုံကြည်တာသူတို့ပြီးမှမပြီးပဲဟာဘူးအဲ့လိုဖြစ်အဲ့ဒါကပါရမီမရှိတဲ့ပုဂ္ဂိုလ်တွေပါပဲဒါကတော့မတတ်နိုင်ဘူး ahara g b ag b adada emume nwunye zdbmere na ibodaa amra ebe bamd nye da eb a na abụgị kwu obere bbụ yeji marụ na ejihi lii abi na ala ya ira ya lbaa ဟိုခေတ်တုန်းကရောခုခေတ်ရောပေါ်တယ်လူရင်းနေတာပဲနဲ့တင်တယ်ဆိုတော့အကြောင်းတရားအကျိုးတရားလို့မသိကြပါဘူးပုဂ္ဂိုလ်တ attva တွေဟာအကောင်းထဲလိုက်ကြည့်ပြီးနေတယ်လို့ထင်နေပါလားလူတွေဟာကောင်းထဲလိုက်ကြည့်ပဲကြည့်နေတယ်လို့ထင်နေတယ်အဲဘာသာတရားမြင်ရတဲ့ပုဂ္ဂိုလ်တွေကဆိုလို့ရှိရင်တော့လူဟာမိဝမ်းတွေကနေပြီးဒီကလား တရားလူပြည့်လာတော့ကောတယ်ကွာအဲဒီကနေပြီးလူပြည့်လာမွေးလာမွေးလာပြီးတော့သေသွားတော့မရှိဘူးအဲဒီဘက်မှာတော့သူရှိနေတာလူဟာကောင်းတယ်ကြီးပြီးနေတယ်လို့ထင်တာညာကဘာသာတရားမှမရှိတဲ့ပုဂ္ဂိုလ်တွေဘာသာတရားမရှိတဲ့ပုဂ္ဂိုလ်တွေတချို့ကလည်းပဲဘုရားကနေပြီးဘုရားရောက်လာတယ် ကောင်းထဲလိုက်ပဲရွှေ့လာတယ်ဒီဘဝမှာလူဖြစ်ပြီးတော့မွေးလာတယ်သေတဲ့အခါကာလကျတော့ဒီဘဝရွှေ့သွားကြတယ်ဒီနေရာမှာသတ္တဝါတမျိုးမျိုးသူဖြစ်သွားကြတယ်ဒီလိုပဲကောင်းထဲလိုက်ပဲသူကဟိုဟိုကြောင်းလိုက်ပြီးရွှေ့လိုက်လို့ထင်တယ်အဲတော့သတ္တရနဲ့ဥစေရပဲဒီနှစ်ခုပဲရှိတယ်အဲဒီဘဝမှာပဲလူဖြစ်လာတယ်သေတဲ့အခါလည်းဘာမှမရှိဘူးဆိုရင်လည်းဥစေရပဲသူကဥစေရပဲသူကတော့

ကြံပြီးမှုတွေမျိုးမျိုးတွေအဲဒါတွေပါပဲဓဝါ၆ပါးတရားဖြစ်နေတယ်တရားရေဓမ္မအချင်းမြင်မှုကြားမှုနာမှုစားမှုတွေ့ရှိမှုကိုယ်မှုစားမှုစိတ်ကူးစဉ်းစားကြသည်မှုဟုဆိုရသောအကျိုးတရားတို့သည်ဣတုပါဘဝအကြောင်းတရားနဲ့မွန်စရှိကုန်၏ဒါတွေအကြောင်းတရားမွန်စရှိတာတဲ့အကြောင်းရှိလို့ဖြစ်မြင်တယ်ဆိုတာဘယ်ကလာလို့ မျက်စိရှိလို့လည်းမြင်တယ်အသိရှိလို့လည်းမြင်တယ်နှလုံးသွင်းမှုရှိလို့လည်းမြင်တယ်ရောင်လင်းရှိလို့လည်းမြင်တယ်ဒီထဲမှာမျက်စိနဲ့အသိနဲ့နှလုံးသွင်းမှုဒီသုံးခုကပဓာနာပါအဲဒါကြောင့်မြင်မှုဖြစ်လာတာမျက်စိရှိရမယ်မျက်စိမရှိရင်မမြင်နိုင်ဘူးအသိရှိရမယ်အသိမရှိရင်မမြင်နိုင်ဘူးနှလုံးသွင်းမှုရှိရမယ်နှလုံးသွင်းမှုရှိရင်မမြင်နိုင်ဘူး မျက်စိလည်းရှိတယ်ဆင်းလည်းရှိတယ်နှုတ်သမှုလည်းရှိတယ်ရောင်လင်းထောက်ပါကူညီလည်းရှိတယ်ဆိုရင်အဲ့ဒါမြင်သွားမြင်မှုလေးဖြစ်လာအဲ့ဒါမြင်တဲ့ခိုက်တာနေဖြစ်တာပဲပဂရိပုဂ္ဂိုလ်ရဲ့နေရာချင်းဆိုရင်ဒီလိုမဟုတ်ဘူးမြင်အားဖြင့်မြင်ငါကပဲမြင်သွားတယ်မြင်တာငါပဲပုဂ္ဂိုလ်သတ္တဝါပဲဒီလိုထင်နေတာပေါ့သူကသဘာဝသဘာဝနေရာလေးဆိုရင်မြင်တာကပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးသဘောတရားပဲသူခိုက်တာနေဖြစ်လာတာ ဒုက္ခိုက်တာကိုပြည့်လာတယ်အဲဒီခိုက်တာမှရှိတာစတော့ကရှိတာမဟုတ်ဘူးအခုမြင်တာမြင်ပြီးရင်လည်းပြောက်သွားတာပဲနောက်တစ်ခါမြင်လည်းသိတယ်နောက်တစ်ခါမြင်လည်းသိပဲအဲဒါအကြောင်းတရားတွေအမှန်စရှိတဲ့တရားတွေတဲ့ကမြင်မှုထို့သူကြားမှုတွေနားမှုတွေစသည်မှုတွေတွေ့သိမှုတွေဒီကုသနာကြံမှုတွေအကုန်လုံးလူတူပါပဲကြဲကြဲတရားဆောင်မှုကသိနေမှုတွေမှာကတော့တရား တရားတွေအကျဲတွေဖြစ်နေတယ်ဆိုတာနည်းနည်းနည်းနည်းတွေခက်တာကလည်းသိမရှိဘူးဒီနာကြတော့တရားရောက်တာနည်းနည်းလေးဖြူအောင်လေမျက်စိရှိ၍မြင်သည်အသိရှိ၍လည်းမြင်သည်အကြောင်းလည်းရှိ၍လည်းမြင်သည်နှလုံးသွင်းမှုရှိ၍လည်းမြင်သည် မျက်စိကြည့်၍မြင်သည်သင်ကြည့်၍လည်းမြင်သည်အကြောင်းလည်းကြည့်၍လည်းမြင်သည်နှလုံးသွင်းမှုကြည့်၍လည်းမြင်သည်သက္ကောသာပရိစ္ဆာရူပိသာဥပ္ပစရိသက္ခုဝိညာဏံသက္ကောသမျက်စိရုပ်ကို၎င်း ရူပိသမြင်ရသောဆင်းရဲတို့ကိုလောပရိစ္ဆာဆက်မိ၍သက္ကဝိညာဏမြင်မှုသက္ကဝိညာဉ်၏ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ဒိသသမုပ္ပါဒ်အကျေဟောတော့ဒီလိုဟောတာဘုကနာဟာတွေကအကျဉ်းနေတယ်ကွာအဲမျက်စိနဲ့ဆင်းကုန်ပြီးပြီးတော့မြင်မှုလေးဖြစ်လာတယ်နှလုံးသွင်းမှုတော့ထည့်မထားဘူးနှလုံးသွင်းမှုတော့ရှိပါတယ်နှလုံးသွင်းမှုတော့ပါရတယ်မျက်စိအဆင်းနှလုံးသွင်းမှုအတွင်းကအပြင်ကတော့ကိုယ်ကြီးရတဲ့အကြောင်းလင်းရလည်းပဲအထောက်ပံ့လို့ရှိရတယ် အဲဒီအကြောင်းတရားတွေရှိလို့မြင်မှုလေးဖြစ်လာပြီတဲ့ဒီမြင်မှုလေးကငါလည်းမဟုတ်ဘူးလည်းမဟုတ်ပုဂ္ဂိုလ်မဟုတ်သတ္တဝါမဟုတ်ယောက်ျားမဟုတ်မိန်းမမဟုတ်အသက်ရှင်နေတဲ့အကောင်မဟုတ်မြင်တဲ့သဘောလေးပဲဟိုသိကြစဉ်းစားကြည့်လို့ရှိရင်မြင်တဲ့သဘောလေးတစ်ခုတည်းဖွက်ပြီးစဉ်းစားကြည့်တယ်ပုဂ္ဂိုလ်သတ္တဝါကောင်ဟုတ်နေမှာတော့မြဲတမ်းကြည့်တာလည်းမဟုတ်ဘူးသူခိုက်တာမှာဒီခိုက်တာလေးသူမြင်သွားတာမြင်တဲ့ခိုက်တာလေးရှိတယ်သိမြင် ခိုက်တာတော့သူမရှိသေးဘူး ခုမှရှိတယ်။ဒါလည်းတရားထုတ်နေတဲ့ပုဂ္ဂိုလ်မှသိတယ်။တရားမလို့တဲ့ပုဂ္ဂိုလ်တွေကတော့ငါဘယ်ခံလို့ကြည့်လိုက်မြင်တာပေါ့အဲမြင်တာငါကမြင်နေတာဒီလိုအောင်မိတာဒီလိုမဟုတ်ဘူးကွာ။တရားထုတ်တဲ့ပုဂ္ဂိုလ်တော်မှတော်တော်တနာပုဂ္ဂိုလ်ရဲ့အပညာတော်တော်ထဲတဲ့ဗမာဖြစ်နေမှာကမထက်သေးလို့ရှိရင်လည်းသူကလည်းဒီလိုပုဂ္ဂိုလ်သားတော်ထင်မြင်နေတယ်နေမှာမှာအာရုဒ္ဓသာပုဂ္ဂိုလ်တွေက အဲဒီမပညာရင်ပိုင်းနေတဲ့ပုဂ္ဂိုလ်မှာဆိုရင်မြင်နိုင်မြင်နိုင်မြင်ပြီးကြောင်းမြင်ပြီးကြောင်းမြင်ပြီးကြောင်းသာတယ်သူထိုက်တာနဲ့သူမြင်စရာမျက်စိကလည်းကြည့်လို့အဆင်းကလည်းပေါ်လာတဲ့အခါနှလုံးသားသူကြည့်လို့ချင်းမြင်သွားပြီပြီးကြောက်သွားမြင်သွားပြီးကြောက်သွားကြတာတွေတွေ့ရတယ်အဲတော့သေကောသာမျက်စိဟူသောအကြောင်းကို၎င်းရူပိသအဆင်းဟူသောအကြောင်းတို့ကို၎င်းရိစ္ဆသမိရဲ့သက္ကဝေညာနာမြင်သိမှုသက္ကဝေညာဉ်ဥပ္ပဒတိဖြစ်ပေါ်လာ၏ မြေမှုမူတွေဖြစ်လာဒိဏံသင်္ကတိပါသောဒိဏံသုံးပါသောတရားတော်သင်္ကတိပေါ့ဆိုညောခါသောအာယုန်နဲ့စိတ်တွေ့လို့သတ္တာရီဥပဒတိဖြစ်ပေါ်လာသည်တဲ့မျက်စိရဲ့ဆင်းရဲမြင်သိမှုရဲ့ဒီသုံးခုဆုံပြီးတဲ့အခါကာလမှာမြင်သိရဲ့စိတ်နဲ့မြင်ရတဲ့အခြင်းနဲ့တိုက်ခိုက်သွားတယ်လို့တွေ့သွားတဲ့ဖတ်တာတွေပေါ်လာတယ်တဲ့ဒါလည်းအကြောင်းတော့ဖြစ်တဲ့ကျူတရားပဲ ဖသာပြင်းပြတွေ့ရင်းဟူသောအကြောင်းကြောင့်ဝေဒနာခံစားမှုဝေဒနာတွေဥပ္ပဇ္ဇိဖြစ်ပေါ်လာ၏အာရုံနဲ့စိတ်တွေ့လိုက်တာနဲ့အာရုံနဲ့စိတ်တိုက်လိုက်တာနဲ့ဒီခါလဲခံစားမှုတွေပေါ်လာတယ်ကောင်းတဲ့အာရုံနဲ့တွေ့ရင်ကောင်းတဲ့ခံစားမှုလေးပေါ်လာမကောင်းတဲ့အာရုံနဲ့တွေ့ရင်မကောင်းတဲ့ခံစားမှုလေးပေါ်လာအဲစိတ်နဲ့အာရုံနဲ့တွေ့လိုက်လို့ရှိရင်စိတ်ထဲမှာအာရုံပေါ်လာ အာယုံကောင်းကောင်းတဲ့ကိုယ်ကိုယ်လေးခံစားမှုတွေရတာတွေပေါ်လာတာဒါလေးပဲကြိုက်နေကြတာနဲ့သူကကောင်းတဲ့ရတာလေးပေါ်လို့ရှိရင်ဒုက္ခဝေဒနာချမ်းသာတယ်ဆိုတာလူချမ်းသာဆိုတာဒါပဲနာချမ်းသာဆိုတာလည်းဒါပဲဒီဥပါလေးကိုမမောပြီးတော့ဘာယာဘာယာပြီးအားထုတ်ကြတာအကြောင်းတွေပါလေစိုက်နေကြတာနဲ့ချမ်းသာခြင်းနေကြတာဒီဥစ္စာအင်းမြညာကနေပြီးချမ်းသာခြင်းကြာရကနာရကသာရကဒုတိယကဒီကုသနာကြာစီရကဒီဥစ္စာလေးအာယုံနဲ့စိတ်လေးတွေတွေ့တွေ့ပြီးတော့ ဖတ်တာကြောင့်ဝေဒနာလေးတွေဖြစ်နေတာအာယုန်နဲ့စိတ်မတွေ့ရရင်အာသာမှုမဖြစ်နိုင်ဘူးဘုံမှာသူ့သူ့ရဆိုရင်သူ့နဲ့လူနဲ့ထိမှမထိပဲနဲ့သူ့ကမသူမနာဘူးအဲထိလို့ရှိရင်တော့နည်းနည်းနည်းနည်းထိရင်နည်းနည်းနာတာပဲနာနာကြီးထိရင်နာနာကြီးနာတာပဲသလုံးတိုက်ပြန်ပြီးတဲ့ လူလူပဲဒီကလုံးနဲ့ပြီးတယ်ကျောင်းနဲ့ပါလဲထိတိုက်ခိုက်သွားမှမတိုက်ခိုက်ဘဲနဲ့နာသာမဟုတ်ဘူးသူကအပူလေးအေးကိုလောင်ညာပြီးတယ်ဒါလေးလည်းအပူနဲ့အေးနဲ့ပြီးမှပဲဟောစိတ်ကူးထဲမှာစိတ်နှလုံးမသားများတွေဖြစ်နေကြပြီးတဲ့စိတ်ပြည့်စရာတို့ငုံနေစရာတို့လွန်စရာဆွေးစရာတွေအဲဒီလိုအာယုန်နဲ့တွေ့တဲ့အခါကျစိတ်ချမ်းသာမှုတွေဖြစ်တာပဲမတွေ့ရင်မဖြစ်သေးဘူး တချို့ဟောခင်မရင်းနေတဲ့ပုဂ္ဂိုလ်အမှန်ကိုရင်းနေတဲ့ပုဂ္ဂိုလ်တွေဟာလောကအနေနဲ့ပြောမယ်ဆိုရင်လင်းတို့မယားတို့သားတို့သမီးတို့တို့ဟာတွေပေါ့လေအမေတို့ဖေတို့အမှန်ရင်းနေတဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေအကြောင်းအားလျော်သာတခြားဓမ္မမှာကိုမသိတဲ့ကိုမြက်ွယ်မှာသိနေပါပြီတဲ့ဟောမသိဘူးမကြသေးဘူးသတင်းမကြသေးဘူးဆိုဘာမှဖြစ်သေးဘူးဆိုဘာမှဖြစ်သေးဘူးဆို စိတ်ပူရမှတော့ဘာမှမဖြစ်သေးဘူးအဲဒီကသတင်းကြားပြီဟိုမှာပြင်းရင်တခါတည်းသိကြတယ်ဆိုရင်မလေးတခါတည်းမှသူလဲလုံးလဲတော့မှပြောနေတော့မှသိနေအာယုနဲ့ကြွားတွေ့တာကိုသိနေတာအကြတော့မသိတာမတွေ့ဘူးကမတွေ့တော့ဘာမှမဖြစ်ဘူးကသိတဲ့တွေ့တာနဲ့တခါတည်းမခံကြီးမခံတာတွေတွေ့တော့မပြောနဲ့တချို့အဲဒီဒုက္ခဝေဒနာတွေရှင်းလုံးအကြည့်ပြီးတော့ စိတ်တွေပေါက်ပြန်တော့လည်းရှိတယ်ယူဆိုတော့လည်းရှိတယ်ဖြိုးပြီးတော့ပြတတ်တယ်အင်းနာဒုက္ခရောက်တယ်အဲ့ဒါအာယုနဲ့စိတ်ပြည့်တဲ့ဖတ်တာကြောင့်ဝေဒနာဖြစ်လာကိုနဲ့ကောင်းတဲ့ဝေဒနာလည်းဖြစ်တဲ့တော့ပွဲလမ်းတွေနဲ့ကြီးတဲ့ခါကာလကြတော့ရှိရင်ပွဲကြီးတဲ့ပုဂ္ဂိုလ်တွေပွဲကပြတဲ့အာယုနဲ့စိတ်နဲ့ကောင်းကောင်းပြည့်လို့ရှိရင်ဝေဒနာကောင်းကောင်းဖြစ်တယ်တချို့ကနေရာကောင်းကောင်းမရဘူးဝေးကြီးရရမုံမုံမြင်ရတယ် တဲပြီးတော့မကောင်းဘူးလေ။ကြောကဘာတွေလဲသူမိမိပင်မင်းကြားရတယ်သိနာမလဲ။ရတာသိမပေါ်ဘူး။ဖာသာကောင်းလို့ဖြစ်ရလို့ဖာသာကနည်းနည်းဖြစ်ရတာကိုမထိတိထိဖြစ်တယ်။အဲဘောဂိနာတဲ့နေရာကောင်းလို့ရတဲ့ပုဂ္ဂိုလ်နီးပါးတတ်ကြည့်တဲ့ပုဂ္ဂိုလ်ကသူကအကုန်လုံးမြင်နေတာကိုမျက်ခုံးမျက်လုံးပြုစာရောပါတယ်ညာရောနှာခမ်းလို့တာတွေအကုန်လုံးမြင်နေတယ်မှာအဲဒီပုဂ္ဂိုလ်ကတော့ခါတဲ့ ဘာယာပြာနှိမ့်တဲ့ပြာတွေအမူအရာတွေတွေ့တဲ့တိုင်းဟာသူ့မှာတခါလဲကောင်းသောချမ်းသာမှုတွေဖြစ်နေတာဘောလေဒုက္ခဝေဒနာတွေအတ္တကသူအများကြီးပြုနေတာဘောသူကသူအများကြီးပြုတဲ့ခါနဲ့တော့သူတယ်သူကခလုတ်အများကြီးတဲ့ခါနဲ့သူတယ်သူကဒါတော့ဝေဒနာတွေသူ့မှာအကြီးကျယ်ဖြစ်နေတာလုံးစရာပူစရာဆွေးစရာတွေကြရင်လည်းပဲသူ့မှာလုံးလို့သူ့လိုဆွေးလို့တခါလဲဝင်လေစိတ်နှလုံးသားများတွေဖြစ်အဲဒါဖာသာရဝေဒနာဖြစ်တာတဲ့အဲဒါ ပါတော့ဝေဒနာပဲခံစားမှုသဘောပဲပုဂ္ဂိုလ်မှုသတ္တဝါမှုယောက်ျားမှုမိန်းမမဟုတ်သိကျင်နေတဲ့အကောင်မဟုတ်အကြောင်းနဲ့ဆိုတဲ့ဒုတိယပါပဲတဲ့ဒီဥစ္စာဝေဒနာပစ္စယဒနာဝေဒနာပစ္စယဝေဒနာဟူသောကြောင့်ဒနာတတ်မဲ့အာလာမှုဒနာသည်ဥပ္ပစ္စတိဖြစ်ပေါ်လာကြ၏ဝေဒနာခံစားရတော့အဲ့ဒါတွေကြိုက်သွားပြီသဘောကျသွားပြီ တဏှာလေးဖြစ်လာတယ်တဲ့ကောင်းကောင်းလေးခံစားရင်ကြိုက်တာပဲမကောင်းတာခံစားလို့ပြင်လည်းပဲကောင်းကောင်းလေးရကျင်တာပေါ့လေသူတစ်ဖက်ကလှည့်ပြီးကောင်းကျင်လာကျင်တာသူကတဏှာဖြစ်အဲ့ဒါလည်းဒီတဏှာဖြစ်တာလည်းပဲလောကအနေအချင်းတော့ငါပဲငါကြိုက်တယ်ငါနှစ်သက်တယ်ငါသားတယ်ငါသဘောကျတယ်ဒီလိုအောင်မြင်တာကိုယူတာလည်းငါမဟုတ်ဘူးပြပါတော့ဆိုရင်ဖတ်တာကြောင့်ဝေဒနာဝေဒနာကြောင့်လို့ဆိုတာ တဏှာဖြစ်တာပဲခိုက်တာဖြစ်တယ်တရားပဲတဏှာပစ္စယဥပါဒနာတဏှာပစ္စယတဏှာဟူသောအကြောင်းကြောင့်တမ်းမဲ့ဆာလောင်မှုဟူသောအကြောင်းကြောင့်ဥပါဒနာဆွမ်းလမ်းမှုဥပါဒမီဥပ္ပစ္စတိဖြစ်ပေါ်တယ်တဏှာဖြစ်မှတော့အဲ့ဒီဟာလေးကိုစွဲနေပြီမကြောက်တော့ဘူးဒါလေးရရင်လည်းတွေ့ရင်လည်းသုံးဆောင်ရင်လည်းသက်သာရင်လည်း

ကုသိုလ်လုပ်ဖြစ်တာရှိတယ်အကုသိုလ်လုပ်ဖြစ်တာရှိတယ်တရားတဲ့နည်းလုပ်ဖြစ်တာရှိတယ်မတရားတဲ့နည်းလုပ်ဖြစ်တာရှိတယ်သူသွားရှိတော့သူအင်အားရှိတော့တခုခုတော့သူလုပ်တော့တာအဲဒီမှာကာမဘဝဖြစ်တယ်တဲ့ဘဝဖြစ်ရာဇာတိဘဝဥတော်ကြောင့်ဇာတိဘဝဖြစ်ဖြစ်တယ်ဟောဒီကနေ့ကျတော့ဒီကိုပြုထားတဲ့ပုံလေးဆွဲလန်းပြီးတော့ဒီသွားတော့အဲဒီဆွဲလန်းတဲ့ ဆွဲလမ်းမှုအားလျော်စွာပေါ်တယ်ဒီကနေ့မှဆွဲလမ်းတဲ့အတိုင်းပဲဟိုမှာဘဝတည်းစိတ်ကလေးဖြစ်တာပေါ့ဒီကသုရိစိတ်နောက်ဆုံးစိတ်ကလေးဆုံးနေတာနဲ့နောက်စိတ်စိတ်ကလေးကဆွဲလမ်းတဲ့အတိုင်းအာရုံပြုပြီးတော့ဘဝတည်းဖြစ်တာပရိသေစိတ်ဖြစ်အဲဘောဓိစာဇာတိဖြစ်သွားပြီပုဂ္ဂိုလ်ကနေပြုတော်တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ကဆွဲလာမိလူဘဝနာဘဝတွေဒီအကုသိုလ်ကပြုတော်တဲ့ပုဂ္ဂိုလ်တွေအကုသိုလ်ကနေဆွဲလာပြီးတော့ငရဲဒိဋ္ဌာဒိဋ္ဌာအပယ်လေးပုံမှာဖြစ်ဘဝဖြစ်သွားတယ်

ကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်လုံးမသာခြင်းစွာပူပန်ခြင်းတို့သည်ဥပ္ပဇံတိဖြစ်ပေါ်ကုန်၏အဲဒါတွေလည်းဖြစ်လာတယ်ပဲဘဝသည်ဖြစ်မှာပြည့်ရကွာဒီနေ့ကျရင်ဥပါပဲနိုင်ပိုင်းနိုင်ပိုင်းတိုင်းရက်ပိုင်းတိုင်းလပိုင်းတိုင်းနှစ်ပိုင်းတိုင်းပုံမင်းရောက်မှုတွေဖြစ်လာတယ် မမင်းရမှုဖြစ်ပြီးတော့သို့ကြပေးမှာမသေးသေးခင်သို့ရင်ကြာကြောင်းနေပေါ်ရင်သို့ရင်ပူဆွေးရမယ်ငူကြည့်ကြာကြောင်းနေပေါ်တဲ့အခါငူကြည့်ရမယ်အင်းကိုယ်စင်းရသိစင်းရရင်လည်းတွေ့ရမှာမတွေ့လို့မရှိဘူးဒီလုံးမျိုးကပူပါနဲ့ပါရတာတရားတွေလည်းတွေ့ရမှာပြရမှာပဲအဲ့ဒါပါပဲ ဇာတိပဲဇာဇာတိဥသောအကြောင်းကြောင့်ဇာမရဏဟူခြင်းသိခြင်းနေလည်းကောင်းသောကပရိယောဒုက္ခဒေါမနတို့ပါရသာဆိုရင်ကုသရခြင်းကိုကြွရခြင်းကိုသိရခြင်းသိသိရခြင်းသိလုံးမသာခြင်းသာဘူပါရခြင်းတို့ဒီလည်းကောင်းတန်ဖိုးသည်ဖြစ်ပေါ်ကြကုန်၏ဧဝံဤသောကဒီကနေ့ချင်းကေဝလသာသမ္မာနှင့်မရောကျသောဣဒ္ဓဒုက္ခကနာသာဤဆင်းရဲသိသမုရဖြစ်ခြင်းဟောဒီသိတာပါပဲဒီဆင်းရဲသိဖြစ်တာပဲ ဒီထဲမှာကောင်းတာတစ်ခုမှမပါဘူးတဲ့ဒီလေသတ္တဝါတွေကကောင်းတယ်ထင်ပြီးတော့ပါရန်ပြောဒီထဲကောင်းတာမပါဘူးဟုတ်လားမြညာကနေပြီးတော့စတာကနော်ဒီဥစ္စာမြင်စရာမျက်စိအကြောင်းဖြစ်တဲ့မျက်စိနဲ့အသိရှိတော့မြင်မှုလေးဖြစ်မြင်မှုဖြစ်တော့မြင်ရတာနဲ့စိတ်ထဲမှာသင်ကြားတွေ့ပါသင်ကြားတွေ့တော့အဲ့ဒါလေးခံစားမှုဝေဒနာလေးဖြစ်တယ်ကောင်းတဲ့ဘောမကောင်းတဲ့ဘောလေးဖြစ်တယ် အဲဒီကောင်းတဲ့မကောင်းတဲ့ရတာလေးပေါ်လာတော့သာယာမှုလေးသဘောကျမှုလေးဖြစ်သဘောကျတော့ဆွဲလာတာစိတ်တွေကစိုးစိုးလန်းလန်းဖြစ်ဆွဲလာတဲ့အတိုင်းကောင်းစားခြင်းလို့ကောင်းအောင်လို့သူအထုတာပါပဲဟိုသိသောမုပ္ပါလင်ကဒီရရေးထားတဲ့အတိုင်းပါပဲအမှန်မသွားအမှန်မြင်တာဝိဇ္ဇာကြောင့်ချမ်းသာလိမ်တို့ရည်မြော်ကိုး၍ သုံးညုံမှုကံအညောကိုလေသုံးညုံမှုကံပြုစီမံ၍ချမ်းသာလိမ့်လို့ချမ်းသာလိမ့်လို့လုပ်ကြတာကောင်းလိမ့်မယ်တင်လို့လုပ်ကြတာချမ်းသာလိမ့်မယ်ကောင်းလိမ့်မယ်ယခုကောင်းလိမ့်မယ်နောက်ကောင်းလိမ့်မယ်ကိုယ်အတွက်ကောင်းလိမ့်သူများအတွက်ကောင်းလိမ့်မယ်အဲဒီတော့ကောင်းသောချမ်းသာခြင်းလားတဲ့ဆွဲလန်းပြီးတော့အလုပ်လုပ်လိုက်တဲ့အခါကာနေဖြစ်လာတာသင်္ခါရလို့ခံလို့ဆိုတာအတူတူပါပဲအဲဒီကကာမဘဝဖြစ်ပြီးတော့ဒီကဏ္ဍကြီးကပုဂ္ဂိုလ်လေးနဲ့ ကိုယ်မူလေးနဲ့သူယူသွားတာကိုသတိညာတွေကတော့ကိုယ်နဲ့မပိုင်ဒီဒီကြာမိစုဆောင်တာတွေကတော့ကြာရည်ပြီးတော့ဘာပါလာတော့ဆိုတော့ကိုယ်အဲဒီကုသကအကုသကအမူလေးကပါလာဒီကနေ့ကျရင်သူကပေါ်လာပြီကုသကဆိုရင်တော့မိတ်ဆွေတွေပေါ့အကုသကဆိုရင်လည်းပဲအဲ့ဒါတော့ကြာတာပဲသူကတော့ရံသူတွေပေါ့သူကရံသူတွေဒီကဒီကနေ့မှဝိုင်းဖမ်းတယ်လို့ပဲသူကပေါ်တော်မူဒါဒီကနေ့ကျရင်လာပြီသူကအဲ့ဒါမိတ်ဆွေကောင်မိတ်ဆွေလူတွေလို့ပြောမှမပေါ်လေသူက အဲ့ဒါတွေကိုဆွဲလမ်းပြီးနေတော့ဘဝအသစ်ဖြစ်တော့ဘဝရှိရဘဝမှာပူရနာရစေရဆိုရင်ပူဇွန်မူယူရတာတွေဖြစ်သွားတာပဲဒီထဲမှာကောင်းတာတကွမှမပါဘူးလေကေဝလတာတက်တက်ပါပဲဆင်းရဲတက်တက်ဒုက္ခကာဏတာဆင်းရဲစုသမှုရောဖြစ်ခြင်းပဲဆင်းရဲတွေဖြစ်သွားတာလားပဲတဲ့အဲ့ဒါမြညာဖြစ်လို့သို့သူကြားရတာလေဒီတိုင်းပဲ

ကြားတဲ့အကာရှိနေတော့မကြောက်အဲ့ဒါတွေကတော့ကူညီတွေမျိုးဒါတွေကိုဒီလိုဒီလိုတွေထည့်ထားဘူးအရေးကြီးတာအရင်းကငခုပဲထည့်တာလေနားနဲ့အမှန်နာနဲ့တန်ကြောင်းနဲ့ကြောင်းမှုဖြစ်လာတဲ့ကြောင်းမှုဖြစ်တော့ကြားရတဲ့အာရုံနဲ့တွေ့တဲ့ဖတ်တာဖြစ်ဝေဒနာဖြစ်တာကြည့်ရောက်တော့ဒီလိုပါပဲအဲနှာခေါင်းနဲ့အနံ့နှာခေါင်းနဲ့အနံ့ရှိလို့နာမှုဖြစ်တယ်သူကြောင့်လည်းသိုးသွားပါတော့ပြီးပြီးပါပြီတော့ကဲသွားမယ် မျက်စိနဲ့အဆင်းရှိ၍မြင်မှုဖြစ်သည်နားနဲ့အသာရှိ၍ကြားမှုဖြစ်သည်နှာခေါင်းနဲ့အနံ့ရှိ၍နာမှုဖြစ်သည်လျာနဲ့ရတာရှိ၍ရတာသိမှုဖြစ်သည် ကိုယ်နဲ့တွေ့ရှိ၍ဖြစ်ပြီးမှုဖြစ်သည်စိတ်နှလုံးနဲ့သဘောအာယုံရှိ၍ကြံပြီးမှုဖြစ်သည်စိတ်နှလုံးနဲ့သဘောအာယုံရှိ၍ကြံပြီးမှုဖြစ်သည်အဲဒါစိတ်နှလုံးဆိုတာကတော့ကြည်ကြည်သောစိတ်တွေပေါ့ စိတ်ပင်ကြည့်လို့ဉာဏ်သိစရာအာယုန်တွေကတော့လည်းမရှားပါဘူးဥစ္စာကတော့အာယုန်မျိုးမျိုးတွေပါပဲအကုန်လုံးဉာဏ်သိစရာသဘောအာယုန်တွေရှိအဲ့ဒါမြည်ပြီးတော့ဇီကုသနာကြံသိမှုတွေဖြစ်တယ်တဲ့ဇီကုသနာကြံသိတဲ့ကြံသိတဲ့ဟာကအသေးသေးကြီးတယ်အကြောင်းနဲ့အကြောင်းမှုပြီးတော့ပြီးတဲ့အကျိုးတရားကြီးတယ်ပဲဒီတဲ့ပုဂ္ဂိုလ်သတ္တဝါမပါဘူးကြာနေတာငါပဲထင်တာပေါ့လေဒီကူနေတဲ့ငါပဲလူချင်းနေတဲ့ငါပဲနေတဲ့နေတဲ့ငါပဲစိတ်ပြည့်နေတဲ့ငါပဲဒီကူနေတဲ့ငါပဲ ပုဂ္ဂိုလ်သတ္တဝါပဲသူတို့ပြင်ကြတာကိုသူကဟုတ်မှာမဟုတ်ပဲသူကသဘောတရားတွေခုတရားတို့တဲ့ခါကျတော့နာရှင်းတယ်သိကူးရင်သိကူးတဲ့တော့အမရှိဘူးသူကသိကူးတာစတယ်မရှိဘူးခုမှဒုနဲ့ဖြစ်အရှင်ဖြစ်လာတာနဲ့မှားလိုက်တာနဲ့ကြောက်တော့မရှိရဘူးဒါကလူချင်းများပြီးလူချင်းနဲ့မှားတာမရှိရဘူးဒီလိုချင်းသာသောသောကလည်းမရှိဘူးခုမှရှိတာခုပေါ်ပြီးကြောက်တော့ကြောက်မရှိကြဘူးလို့ စိတ်ကြတာစိတ်ဆိုးတာနှလုံးမသာတာအကုန်လုံးမှာပဲစိတ်ကူးတဲ့ဖြစ်တဲ့ဟာတွေဒီတိုင်းဒီတိုင်းမှလည်းရင်ပျောက်သွားတာလည်းသောသောကလည်းမရှိဘူးပြီးတော့ဖြစ်ပြီးတော့လည်းမရှိကြအောင်ပျောက်သွားတယ်ဒါတော့ငါပဲဟုတ်နေမှာတော့ပုဂ္ဂိုလ်သားတော်မဟုတ်ဘူးသဘောတရားလေးအကြောင်းလေးကြီးလို့အဲစိတ်ကြသောစိတ်တွေနှလုံးသွင်းမှုစိတ်တွေကြီးလို့ပြီးတော့နောက်သိကူးစရာအယုံလေးတွေကလည်းရှိတယ်အဲ့ဒါနဲ့ခုပြီးပြီးတော့သူကသိကူးမှုသိကလေးတွေဖြစ်လာကိုဖြစ်ပြီးတော့ကြောက်သွားတာပါပဲအဲ့ဒါ ရေရမဟိတုပါဝါရေရမအရှင်ဘုရားတို့ဟိတုပါဝါကြောင့်ကြလည်းမောသရှိကုန်၏မျက်စိအစဉ်စားကြည့်တော့ကြောင့်ကြလည်းမောသရှိကုန်၏အဲဒီထဲမှာအရေးကြီးဆုံးပဓာနာကတော့တဏှာဆိုတော့ဘုံကြီးရကတော့သူကတော့အရေးကြီးဆုံးပေါ်တယ်တဏှာအရင်ခံပြီးတော့ဘဝတွေရှိရတယ်ခုနတဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယဇာတိဆက်လာတဏှာကတော့အရင်ခံမယ်ဒီတဘဝလုံးနဲ့ချုပ်ပြောမယ်ဆိုလို့ရှိရင်တော့ ခြေဘဝကမကင်းသေးတဲ့တဏှာကြောင့်မြရတဲ့အရှင်နေမလည်းပါမှုရှိတယ်။ကြားရတဲ့ဗာနေမလည်းပါမှုရှိခုရှိတယ်လို့ပြောလေသူထူးဆန်းတော့မဟုတ်ပါဘူး။အခုလည်းရှိနေတာပဲဟုတ်။အခုလည်းမြရတာတွေသဘောကျကြားရတာနားရတာစားရဒုတိယတာအကောင်းနေဆိုသဘောကျတယ်။အဲကိုယ့်အခြေအနေလေးသဘောကျ။ကောင်းတဲ့အခြေအနေသဘောကျ။သူများအခြေအနေတွေလည်းပဲကောင်းတာတွေသဘောကျ။သူများကောင်းတယ်လို့ကိုယ်ကလည်းကောင်းနေတယ်။သူများပြည့်တယ်လို့ကိုယ်ကပြည့်တယ်။ အဲဒီလိုအားလေးကတဏှာတွေပေါ်လာပဲအဲဒီတဏှာတွေရှိတော့ကိုကျော်လာမှုပါတာလေးတွေဖြစ်နေတာပဲကျော်လာမှုမျိုးတွေဖြစ်တော့ဒီလိုကမဟုတ်လို့ကမယ်ဆိုကျော်လာမှုတိုင်းလုံးစနာလေးတွေကြောက်လို့တော့ကာနေဖြစ်တာပဲကောင်းတဲ့ကဆိုးတဲ့ကနေဒီကံလေးကြီးတော့ဒီကံလေးကျတော့ဒါလေးကပေါ်လာတာကိုပေါ်လာတဲ့အဲ့ဒါလေးဆွဲပြီးတော့ဘဝအသိဖြစ်တာကိုဒါတဏှာရောက်သမုဒယသစ္စာကြောင့်ဒုက္ခသစ္စာရှိတယ်ဆိုတာဒါပဲလူတွေကစကြည့်တယ် ရေဒီကစားပြီးတပွားလုံးသွားကြတယ်လို့သူကဒီလိုဖြစ်နေလားအဲဒါယေရမအကျင့်တရားတော်တွေသူ့ဘာဘာအကြောင်းပြလဲမောစရှိကုန်၏ဒေသံတို့အကြောင်းပြလဲမောစရှိတော်ကျူတရားတော်၏ဒီတုံအကြောင်းဖြစ်သောသမှုရသစ္စာတရားကိုမဟာသမဏညာနာညာမြတ်တိတော်ဘုရားငါတို့ဆက်နေစွာကြားပြီးအာဟောကြားတော်မူပါသည်ငါတို့နဲ့ဆိုကြဒီလိုဟောတာပဲတဲ့အခုမြင်မှုကြားမှုစသည်ဖြင့်ခေါ်အပ်တဲ့ ယုံနာတရားတွေဟာဘယ်ကစလာလဲအကြောင်းတရားရင်ခံလာတာတဲ့မျက်စိအစင်းအစရှိသောအကြောင်းတရားတွေအဲအတူတူပြောမယ်ဆိုရင်သမှုရတဏှာဆိုတဲ့သမှုရသစ္စာရှိတယ်။အာထောပါကိုကြည့်သူကြည့်ဒီဘာနှိမ့်တဲ့နေတဲ့သမှုရတဏှာလေးရှိတယ်ဒီတဏှာလေးရင်ခံပြီးတော့ဘဝတည်တည်ယုံနာနေဖြစ်နေတာတဲ့ဘဝတည်ယုံနာနေဖြစ်နေတဲ့အကျိုးတရားတွေ ဒုက္ခတာနဲ့သူဖြစ်နေတဲ့သမှုရအဲဒုက္ခသစ္စာတရားတွေပဲအဲဒီဒုက္ခသစ္စာတရားတွေရဲ့အကြောင်းရင်းမှာဖြစ်တဲ့တရားကသမှုရသစ္စာတရားပဲတဲ့အကြောင်းနဲ့အကျိုးဒါပဲရှိတယ်အဲဒီလိုမြတ်စွာဘုရားဟောပါတယ်ဒါဖြင့်ဒီအကြောင်းကျိုးတွေဟာအကြောင်းရှိအကျိုးရှိအကြောင်းရှိအကျိုးရှိဘယ်လိုပြည့်စုံရတော့မလားလို့ဆိုတော့ဒီလိုမဖြစ်တဲ့နည်းလေးဟောပါသေးတယ်ဒေသန္တောအကြောင်းကျိုးတရားတို့၏ရောနေရောတော့ခြင်း ယောနိရောသာခြင်းဖြစ်ပါစေသောနိရောဓသစ္စာနိဗ္ဗာန်တရားသည်အတ္တိစီသင်္သာတောနိရောဓသစ္စာနိဗ္ဗာန်တရားကိုလည်းမဟာသမနောညာနဲ့ဒီတော်မူသောငါတို့ဉာဏ်နဲ့သောကြသည်အာဟောကြားတော်မူ၏အဲဒီနိရောဓသစ္စာနိဗ္ဗာန်တရားဆိုတယ်ဟောတယ်သဗ္ဗယေဝဒနာယဒုရနာဤတာလင်အပိသဝိရာကနိရောဓအကျွင်းမဲ့အရိယာမဉ္ဇဏ်ဖြုတ်ခြင်းကြောင့်

အဲမြင်မှုကြောင့်စိတ်နဲ့မြင်ရတဲ့အာရုံနဲ့တွေ့တဲ့ဖတ်တာဖြစ်အုံလေးတွေ့တွေ့ရတာနဲ့ဒီခံစားအကောင်းဆုံးခံစားမှုလေးဖြစ်ကောင်းဆုံးခံစားမှုလေးဖြစ်ရနေပြီတဏှာဖြစ်အဲဒီတော့တဏှာမဖြစ်အောင်ဒီမှာအားထုတ်ရမယ်တဲ့ဒီမှာတဏှာမဖြစ်အောင်သဗ္ဗယိဝတဏှာယသုဒနာဣတာနဲ့ဖြစ်မဲ့တဏှာရှိတယ်ခံစားမှုဝေဒနာဖြစ်လာရင်တဏှာဖြစ်နေမယ်အဲဒီတဏှာလေး ချုပ်သွားဘူးရလို့လေအသေသဝိရာကနေတော့တာအကျွမ်းမဲ့အရိယာမညာဖြင့်ချုပ်ချင်းကြောင့်ဟွာပြည့်ပြည့်ချင်းချုပ်ချင်းကြောင့်ပေါ့ပြည့်ပြည့်ချင်းချုပ်ချင်းကြောင့်အရိယာမင်းနဲ့ချုပ်တယ်ဆိုတော့အရိယာမင်းနဲ့ကာစချုပ်ရတာမဟုတ်ဥပဒနာကစချုပ်ရပါတယ်အရိယာမင်းကသူကနောက်မှချုပ်တာ ရှင်းဥစွာကဝိပဿနာကချုပ်ဖို့လိုတာပဲကွာမြင်တိုင်းမြင်တိုင်းညာကနေပြီးတော့မရှိလို့ရှိရင်အဲဒီမြင်လို့ကောင်းသွားတယ်မကောင်းသွားတယ်ဝေဒနာအားတော့သူဖြစ်မှာပါပဲရှုလည်းဖြစ်မှာမရှုလည်းဖြစ်မှာပဲအဲမရှိလို့ရှိရင်တော့ကိုတဏှာဖြစ်သွားလိမ့်မယ်ကောင်းကောင်းလေးခံစားရတယ်ခံလဲဒီကောင်းတာလေးသဘောကျမယ်မကောင်းတာခံစားရတယ်ခါလဲကောင်းတာလေးကိုသာနှိမ့်တဲ့တောင်းတာမယ်ဒါရောက်လာလိမ့်မယ်

စေတနာမှာတော့ဒေနာသင်္ကတိဖာသောဆိုတော့ဖာသာကနောက်မှဖြစ်လာတယ်လို့ပဲဖာသာပြည့်စရာဝေဒနာဆိုတော့ဝေဒနာကနောက်မှဖြစ်လာတယ်လို့ဒေနာကသူကအစိတ်ပိုင်းနဲ့ဒီပိုင်းနဲ့ပေါ်နေရတာပေါ့ဘယ်လိုအစိမ့်နဲ့ဖြစ်တာမဟုတ်တော့တကယ်နဲ့ဖြစ်တာမြင်တယ်ဆိုတာနဲ့တခါတည်းမျက်စိရဲ့အဆင်းရဲ့မြင်သိမှုရဲ့အဲဒီစိတ်နဲ့အာရုံနဲ့တွေ့တဲ့ဖာသာဟုတ်လားမြင်တွေ့မှုရဲ့နောက်ပြီးတော့ခါးသားမှုဝေဒနာရဲ့ဒါဒီပိုင်းနဲ့ဖြစ်တာဒီဥစ္စာနောက်မှဖြစ်တာမဟုတ်ဘူး မြင်တာနဲ့ဟိုမှာဝေဒနာဖြစ်ပြီသို့တော့နောက်ဆက်တွဲဝေဒနာတွေလည်းရှိတော့ရှိတယ်မြင်ပြီးတဲ့နောက်ဆက်စဉ်းစားလို့ဝေဒနာတွေတစ်စိမ့်နေဖြစ်နေတယ်ဒါတွေလည်းရှိတယ်ဒါပေမဲ့ဟိုတုန်းကတည်းကမြင်လိုက်ကလေးကသွားဖြစ်သွားတယ်ဒီဝေဒနာတွေကတော့မတားနိုင်ဘူးလားဒါဘုရားရဟနာပုဂ္ဂိုလ်လည်းမတားနိုင်ဘူးမြင်ဒီဝေဒနာတော့ဖြစ်မှာပဲကောင်းကောင်းမြင်တဲ့အခါကောင်းတဲ့ဝေဒနာဖြစ်မှာပဲဒုက္ခဝေဒနာကောင်းတဲ့သဘောလေးသူဖြစ်မှာမကောင်းတဲ့မြင်တဲ့အခါကျမကောင်းတဲ့ဒုက္ခဝေဒနာသဘောသူဖြစ်မှာပဲ

မကောင်းတဲ့အပန်းတွေကြားရင်နားတော့ကမခံလာဘူးတိုးတဲ့အပန်းတွေများတခါတည်းအပန်းဆိုးကြီးတွေများအမှန်တရားပြင်းပြထန်တဲ့အပန်းတွေများကြားလို့ချင်းအာမဏိတော်မနိုင်တော့ဘူးဖြစ်တော့တော်နားထဲမှာကလန်းကြီးကြလို့နားကတော့မထင်ကြလို့ခုတည်းထင်ကြတာကနှာခေါင်းကြောင့်ဘိုးထင်ကြလားနှာခေါင်းကမကောင်းတဲ့အနနေနာလို့ရှိရင်ဖြင့်ဟာအော့အာကုန်တာပဲမူဝေးဒါလည်းတော်တော်ခံခဲ့ပါတယ်။ယာယီနာလို့ရှိရင်ယောဂလည်းဖြစ်နိုင်တယ်သူက အမှန်တရားထားတဲ့စိတ်ဓာတ်တွေပါတယ်တော့သိတော်သိနေနေတာပဲအခုကြတော့အမှန်တရားပါတယ်သူကအဲဒီတော့ဥပ္ပခါဆိုရင်လည်းဒီဥပ္ပခါကောင်းတဲ့ဥပ္ပခါမဟုတ်ဘူးဥစ္စာအကုသိုလ်ကြီးကျိုးမကောင်းတဲ့အာယုံတွေ့ရတဲ့ခါကာလမြင်မှုကြားမှုနားမှုသာသိမှုတွေဖြစ်တဲ့အခါဘိဓမာနည်းနဲ့ပြောမယ်ဆိုဥပ္ပခါဝေဒနာပဲဒီဒီဝိညာဉ်ဇကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဇီဝဝိညာဉ်

မကောင်းတဲ့ရတာတွေစားမိတဲ့အခါကျရင်ခါရသူပြောတာပဲဆိုတာရလာအဲကောင်းတဲ့ကောင်းတဲ့အသင်းသိမတင်ကြသေးဘူးကောင်းတဲ့အပန်လေးကြရင်ဟောတော်တယ်ကြလာပြီနားထဲမှာတခါလူဝင်ချိုးလို့ကြတဲ့အပန်လေးပါပါရကောင်းနေတယ်နားထဲအနာကြရင်ဘိုးတင်ကြတာဘောအနာမူမူလေးကြင်ရင်လေးဆိုတော့နှာခေါင်းထဲမှာတခါလည်းသူကောင်းတယ်အရာကလည်းသိတင်ကြတာပဲစားတဲ့ခါကလည်းအရာသာရှားပေါ်မှာပဲချိုးတဲ့ရှင်တဲ့ ကိုကြိုက်တဲ့အရာသာလေးများတွေ့တော့အနံကောင်းနေတာအဲဒါဥပ္ပခါတော့ဥပ္ပခါပဲဥပ္ပခါပဲလည်းသူကဒုက္ခသဘောရှိတယ်လားကုသလဥပ္ပတိအဲဒါဒုက္ခဒုက္ခနေရာချင်းသင်ကြားတယ်ဝေဒနာဆိုတာဥပ္ပခါဆိုပေမဲ့လည်းပဲဒါသာလေးကလိလိသဘောမဟုတ်ဘူးဒီရိုးနေတာကကြတော့လိလိသဘောရှိတယ်အဲကိုယ်ဒုတိကြတော့ဒုက္ခနဲ့ဒုက္ခပါပဲဒီကမှနီးကဒုက္ခဒုက္ခလောက်လာတယ်ဒီကြတော့ဥပ္ပခါဥပ္ပခါမခေါ်ဘူးကြာ သူကသိတင်ကြနေတာကိုကိုမမကောင်းတဲ့အောင်နဲ့တွေ့ရှိတဲ့အခါကျနာကျင်ကြိုက်ခဲ့မှန်းဒုက္ခရောက်တာပဲ။ကောင်းတဲ့အောင်နဲ့တွေ့တဲ့အခါလည်းပဲအထီးတွေနာကောင်းတာပဲ။ဒီမှာတော့ဒုက္ခဒုက္ခလည်းပဲဆိုရတာ။အဲ့တော့ဒီဝေဒနာတွေကဘုရားရဟနာတွေလည်းမကင်းနိုင်ဘူး။ဒါမြင်ဒီဝေဒနာဖြစ်တာပဲကြားရင်နားရင်စားရင်တွေ့ထိရင်ဒီတော့ဒါပါပဲသူကစားပြီးတာတော့မရပါဘူး။အဲဝေဒနာပြီးတော့တဏှာမဖြစ်ဖို့ရတာတော့ဘုရားရဟနာမှာတဏှာမဖြစ်ဘူး။ ဝေဒနာတွေဘလောက်ပဲကောင်းကောင်းနောက်ကတဏှာလိုက်မလားဝေဒနာတွေဘလောက်ပဲကိုယ်ကိုနောက်ကတဏှာလိုက်မလားအဲဒါလိုပဲဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်ကလည်းဝေဒနာပြီးရင်တဏှာမဖြစ်အောင်လို့ဒီမှာဝိပဿနာရှိဖို့လိုတာဒါကိုမြင်နိုင်ကြတဲ့နေမှာရှိနေရတာမြင်မြင်တာရှိမြင်ုံနေရရှင်းမဆက်တဲ့ရှင်းဆက်တွေးလို့ရှိရင်ဘာတွေရောက်လာမလဲတဏှာဖြစ်လာတော့မယ်မှာဒါကြောင့်မြင်ုံနေရှိကြားရင်လည်းကြားုံနေရပါစေကြားပြီးကြောက်သွားပါစေကြားတဲ့ဥစ္စာဟာဘယ်သူပဲဘယ်ဝါပဲ သာသချင်းဆိုတာပဲငိုတာပဲကြီးတာပဲမမီပြောက်ပြီးနဲ့တခါလဲအဲအနန္တလို့ရှိရင်လည်းနာပြီးရင်ကြောက်သွားပြီစီရတာစားပြီးတခါလဲရတာလေးရှားပါမလားပြီးပြီးပြီးပြီးပြင်းပြောင်းပြီးပြင်းပြောင်းဒီလိုရပြည့်စက်ပြီးတော့ဒါလေးကကောင်းလို့သာဒိုးရတာမင်းလေးကဆက်လိုက်တာစသည်ဖြင့်ကြောက်ပြီးတော့သွားမနေရဘူးအဲဒီလိုမသွားရအောင်လို့မြင်နေကြတဲ့ဓဝါတော့ပါပေါ်တိုင်းပေါ်တဲ့ယုံနာလေးတွေကို သန္တိပြောင်းလို့လိုက်မှန်နေရတာမြင်မြင်မြင်နဲ့ကြားရင်ကြားတယ်ဟုတ်လားသာသာတော့ပဲကြားအောင်မယ်ဒီလိုအထုတ်ရတယ်မတတ်နိုင်သာသာတော့ပဲကြားလိုက်မှာတော့ဒီတုံးကြီးတွေတွားနေကြတစ်ချက်ထဲတည်းရုံနဲ့ပဲကြားလိုက်လို့ဆိုချက်ပေါင်းများစွာတိုင်းမှာအဝတ်တွေညစ်ပေးနေလို့ရှိရင်အဝတ်လျှော်တဲ့ခါကာလမှာ ဒီတခါလောက်နဲ့သူ့လည်းရဲလည်းယုံနေကြီးတွေပဲပြောင်းလိုက်မှာတော့အထာတာလောက်ရတာမှာသတ်တယ်တဲ့အတိုင်းဒီနေ့တခါလည်းလောင်းလိုက်သူ့လည်းရဲလည်းညှိလိုက်အများကြီးလုံးမှဒီမှာပြောင်းသွားတော့အဲဒါလိုပဲသာသာသာသာအပိုင်းပိုင်းနေပဲပြီးတယ်ဥမှာတော့ဇင်းတိုင်းရှိမှသာသာဥရိယပြညာကျရင်တော်တော်လေးကောင်းလာပါပြီသမသနာလည်းတော်တော်ကျင်းလာပါလေဥရိယပြညာကျတော်တော်ကောင်းတယ်သင်္ကညာကျတော့အပြတ်ပြက်ကလေးတွေပဲသာသတ်လို့ကိုမရဘူးခုနဲ့ခုနဲ့ကိုမဆက်တော့ဘူး ဘာလို့ပေါ်ပြီးကြောက်သွားပေါ်ပြီးကြောက်သွားပေါ်ပြီးကြောက်သွားကြီးတယ်ပဲခါတယ်ဘုံသနာထေရမရှိဘူးဘာမှတည်ရနေတာမရှိဘူးချက်ချင်းကြောက်သွားတာလေးတွေဒါလေးတွေသိရတာပဲဒါတော့မြင်တာလေးတွေမြင်ပြီးကြောက်တော့မြင်တာအသိမထင်တာဘူးဒေသနာစင်မှုကဘုညာမြင်ရပြောတယ်ဟိုသခင်ကဥကြောမြင်တာတော့ပြောစင်ပြတယ်ဒေသနာစင်ကကြီးတော့ဟောမနေပါနဲ့ဒေသနာစင်ဟောလူတွေကသိနာမလဲဘူးတဲ့သူကပြောတယ်ဟိုကကိုယ်တွေ့တိကနေပြီးတော့ဟောရင်ကောင်းတာလေသူကတောင်းပါတယ် အောက်မှာလည်းဘုန်းကြီးကဒေသနာဆင်သွတ်ပြီးတော့ဟောမှလည်းခက်တယ်ဘယ်လိုပဲဟောနေရတာလဲဟုတ်တယ်ကွာမျက်စိကမြင်တာတော့ပြခဲတယ်မြင်တာပြတဲ့ပုဂ္ဂိုလ်ကတော်တော်ကြားတယ်နည်းနည်းပါးပါးရှိပါတယ်ကြားတာတွေကြတော့တော်တော်ရှင်းလာပါတယ်ကြားတာကြားပြီးပြောကြားပြီးတော့ရှင်းတယ်အနန္တနာကတော့သူရဲတယ်ရတာကတော့စားတဲ့ခါလေးမှသူကသူကောင်းကောင်းတွေ့ရပါတယ်အတွေ့အထိတွေကတော့အများအားရှိတာပေါ့အဲဒါကြတော့ထိတာလေးတွေမှလို့ချင်းထိပြီးကြောက်ထိပြီးကြောက်တာကတော့ရှင်းတယ်ဥစ္စာတော့ ဖောင်းတာပင်နာကစပြီးတော့ဖောင်းနေဆိုရင်အဲ့ဒါဖောင်းတာလေးတွေဆင့်ဆင့်တခါတည်းရိတ်ကနေရိတ်ကနေရွေးလိုက်ရွေးလိုက်ရွေးလိုက်ရွေးလိုက်ဆင်းလိုက်ဆင်းလိုက်ဒါလည်းပြတ်ပေါ်သွားတယ်ပင်ကြပါကြလဲရွေးလိုက်ရွေးလိုက်ရွေးလိုက်ရွေးလိုက်တခါတည်းရောရောပြီးတော့ကြကြသွားအပိုင်းပိုင်းလေးအဲ့ဒါဆင်ဆင်ကြပါတယ်ကိုယ်ထဲမှာခိုင်းနေထိုင်နေလို့မှနေလို့ချင်းကိုယ်ထဲမှာတောင်းနေနေတဲ့သဘောလေးတွေခါတဲ့ဒီပိုင်းဒီပိုင်းတွေဒါလည်းထိုင်တာလေးတွေကထိုင်နေမှလည်းကြောက်တယ်ထိုင်နေမှလည်းကြောက်တယ်ဒီပိုင်းဒီပိုင်းတွေ ဝေးတဲ့စတယ်မှလို့ရှိရင်လည်းပဲလက်ထက်ခြေတွေကနေပြီးတောင်းနေတဲ့သဘောယူရတဲ့ဘောလေးတွေယူလိုက်ယူလိုက်ကြောလိုက်ကြောလိုက်တခါတည်းတစ်ပိုင်းတစ်ပိုင်းနေပိုင်းပိုင်းကြောအပိုင်းပိုင်းနဲ့ကြောက်နေဒါတွေအထင်ရှားပါတယ်အဲဒီတော့အဲဒီတော့ပေါ်ပြီးကြောက်ခါမြသဘောလေးတွေကြီးတဲ့ထင်းနေလို့ရှိရင်ဒီမှာဝေဒနာတော့ပါတော့ပါတာဒါပေမဲ့တဏှာမရောက်တော့ဘူး ကိုယ်ထဲမှာညောင်းတာပူတာနာကြည့်ကြတာဆိုဝေဒနာတွေပေါ့ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်နားတယ်နားတယ်စသဖြင့်မှာဝေဒနာတွေပဲဒါပေမဲ့လည်းနောက်ကနေပြီးတဏှာပါရမှုတွေလိုက်လာအောင်ညောင်းတာညောင်းပြီးကြောင်းညောင်းပြီးကြောင်းပူပြီးကြောင်းပူပြီးကြောင်းသဘောတရားလေးတွေပြသွားနေအဲတော့အဲဒီတဏှာနေပြီးတော့နဲဝေဒနာနေပြီးတဏှာမဖြစ်ပဲတဏှာချုပ်သွားလို့ရှိရင်တဲ့ဒါនិရောဓပဲတဲ့ဗျာ သာသာယေဝရဏယအထုဖြစ်တိုက်သောတနာဤသာလျှင်အတိသာဝုဒ္ဓကနေတော်ရာကျွင်းမဲ့ပြည့်ပြဲခြင်းချုပ်ခြင်းကြောင့်ဥပါရဏနေရောဓဥပါရဏချုပ်ခြင်းဒီဟောတိဖြစ်၏အဲဒီဝေဒနာကနေဖြစ်မဲ့တဏှာလေးဟာအရိယာမဲ့ခြင်းချုပ်သွားတယ်ရှိတယ်အရိယာမဲ့မရောက်ခင်တော့ဝိပဿနာမဲ့နဲ့ချုပ်သွားပါလေဒီတိုင်းဒီတိုင်းကလည်းဝိပဿနာမဲ့ခြင်းချုပ်သွားလို့ရှိရင်တဲ့အာသေသ ဝိရာကအသေတာအကျွမ်းမဲ့ဝိရာကပြည့်တယ်သွားတယ်နိရောဓချုပ်သွားတယ်အကျွမ်းမဲ့ဒါလည်းလေထဲလွင့်သွားတဲ့သဘောလေးမျိုးလည်းပြည့်ပြည့်ပြီးတော့ချုပ်သွားလို့ရှိရင်အဖြစ်ပေါ်တာပြောတာကမဖြစ်နိုင်တော့ဘူးတဲ့ဘာလို့လဲဆိုအဲဒီမြင်မှုကြားမှုတွေဝေဒနာလေးတွေပြောင်းဖြစ်ပြီးတော့ဖြစ်ပြီးရင်ပြောက်သွားရင်ဖြစ်ပြီးရင်ပြောက်သွားရင်လည်းတွေ့ရတော့ငါလည်းမရှိဘူးသူလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးသတ္တဝါလည်းမရှိဘူးဖြစ်เสียကောင်းတာလည်းမရှိဘူးမုန်းเสียကောင်းတာလည်းမရှိဘူး သူသဘောတည်းသူဖြစ်ပြနာကြီးတဲ့တွေ့နေရတော့ဘာမှသူကသာရကြတဏှာဖြစ်ပြအကြောင်းမရှိတော့တဏှာမဖြစ်ဘူးတဲ့ဖြစ်ခွင့်မရဘူးဖြစ်အဲ့ဒါအကျိုးမဲ့ပြတ်သွားနောက်ပြန်စဉ်းစားရင်ပြောမလားဆိုနောက်လည်းပြန်ပြန်မစဉ်းစားဘူးစဉ်းစားလည်းပဲသာရကြမပေါ်တော့ဘူးမှဖြစ်ပြတဲ့သဘောပဲရှိတော့အဲ့ဒါကြောင့်ဒါလည်းဝိပဿနာနဲ့ချုပ်တာလည်းအတ္တိတာအကျိုးမဲ့ပါပဲဒါပဲမလို့ဟို အာဂတိချုပ်တာတော့မဟုတ်ဒီအာယုံနဲ့စပ်ပြီးတော့ညှိမဲ့ချုပ်တယ်ဒီတာယုံနဲ့ချုပ်တယ်မြင်လာလေးမှလည်းတော့ဖြစ်ဖြစ်ကလေးပြီးသွားရင်အဲ့ဒီတမြင်လေးနဲ့စပ်ပြီးတော့ညှိမဲ့ချုပ်တယ်ဖြစ်ဖြစ်မြင်နေတာဝန်မခံဘူးကြားတာလေးတစ်ခုမှလည်းတော့ကြားတယ်ဆိုပြီးအဲဖြစ်ဖြစ်တော့တာလေးတွေ့လို့ရှိရင်အဲ့ဒီအကြားလေးတစ်ခုနဲ့စပ်ပြီးတော့တဏှာမဖြစ်တော့ဘူးဘယ်နည်းနဲ့မှမဖြစ်ဘူးခုလည်းပြုံနောင်လည်းပြုံဘူးတာညှိမဲ့ချုပ်တာပဲဒါပေမဲ့ဖြစ်ဖြစ်ကြားနေတာဝန်မခံနိုင်ဘူးဆိုတော့ဝိပဿနာအဲအရိယာမေကချုပ်တာကတော့ပြင်အကုန်လုံးပဲ

သောတာပတိမေကချုပ်တယ်ဆိုလို့ရှိရင်ပယ်လေးပါးကြာလာအောင်ကျမ်းမ်းတဲ့တဏှာတွေအကုန်မဲ့ပဲအာယုန်နဲ့ရလို့မပဲအာယုန်နဲ့မှပယ်လေးပါးကြာလာအောင်တဏှာတော့မပြည့်ဘူးအဲလိုချုပ်သွားပါတယ်။ဒါဝိပဿနာကတော့ပြင်ရှုမိတဲ့အာယုန်လေးနဲ့စပ်ပြီးတော့ချုပ်သွားတယ်ဒါအောင်။သာသာရေဝဒနာယအထူးဝေဒနာကိုအကြောင်းပြုဖြစ်မဲ့တဏှာဤသာလင်အဘိဓဝိရနေရောသာအကျွမ်းမဲ့ပြည့်ပြည့်ချင်းချုပ်ခြင်းကြောင့် ဝိပဿနာနဲ့ပြည့်ပြည့်သွားတာချုပ်သွားလည်းရှိတယ်။အရိယာမနဲ့ပြည့်ပြည့်သွားချုပ်သွားလည်းရှိတယ်။ဥပါဒာနေတော့ဥပါဒာရင်ချုပ်ခြင်းမျိုးဟောဒီဆွဲလာမှုမဖြစ်တော့ဘူးတဲ့။ဝိပဿနာနဲ့ဒီအာယုံနဲ့စပ်ပြီးတော့သနာချုပ်သွားလို့ရှိရင်ဥပါဒာကလည်းဒီအာယုံနဲ့စပ်ပြီးဆွဲလာမှုမဖြစ်ဘူးပြော။အဲဒါကြီးဟာတရင်ကညိုရတာကိုခေါ်ပါတယ်လို့ဆိုတာတရင်ကညိုရတာတရင်ကနိဗ္ဗာန်ကိုခေါ်တယ်။နောက်ဝိပဿနာလောကီမက်ကနေပြီးတော့မျက်မှောက်တွေ့ရတဲ့ညိုရတာတွေပါညိုရသစ္စာတွေပါပဲ။

ပယ်လေးပါးမှာပြင်းမဲ့ဇာတိဒါတွေတော့ချုပ်တာပဲသူကသိညာတွေကမချုပ်သေးဘူးလူဘဝနဘဝတွေကပြင်းနေဦးမှာဗရာမိမဲ့ဆိုလို့ရှိရင်နဘဝတဲ့ပုံလုံးကြီးပြင်းမဲ့ဇာတိတွေချုပ်တယ်အနာဂါမိမဲ့ဆိုလို့ရှိရင်တော့ကာမဘဝပြင်းမဲ့ဇာတိတွေအဲတော့ယူဘဘဝဖြစ်ရင်လည်းပဲအာယူဘဘဝပြင်းမဲ့ဇာတိတွေအာယူဘဘဝမှာရောက်ပြင်းမဲ့ဆိုရင်လည်းယူဘဘဝပြင်းမဲ့ဇာတိတွေလည်း တခြားသောဘဝတွေဧကံဘုံတစ်ပိတဝါတည်းဘဝပဲဖြစ်တော့မယ်တဲ့လို့ယူဘဘဝရင်နဲ့ဆင်းမအယူဘဘဝရင်နဲ့ဆင်းမဒီမှာတစ်ပါးသောဘဝတွေလုံးမဖြစ်တော့အဲ့ဒီဇာတိတွေချုပ်တာဇာတိပင်စရာဇာတိနေတော့ဇာတိချုပ်ခြင်းကြောင့်ဇာမရဏံကိုခြင်းသိခြင်းဒီ၎င်းဘောဂဝိလဒုက္ခဒေါမနဒုက္ခသာဆိုရင်မှုဆိုခြင်းကိုကြွေးခြင်း ကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်လုံးကြီးပြစ္ဆာပူပါခြင်းတို့သည်လည်းကောင်းနေရောသံပြီးချုပ်လေကုန်၏ဘဝအစ်မကြည့်ရတော့ပူစရာပဲရှိတော့မလဲပြေစရာလည်းမရှိဘူးဆိုရင်လည်းပူစရာတွေဘာမှမရှိတော့အကုန်လုံးချုပ်သွားပါတယ်အဲဒါလည်းအရဟတမေမှာအကုန်လုံးပြင်းပါတယ်ခုနသောတာပတိမျိုးဆိုရင်တော့ခုနကအတိုင်းသွားမှာသောတာပတိမေကဘဝဇာတိထုတ်တာကိုပါ အပယ်လေးပါးဘုရားသာတိထုတ်တော့အပယ်လေးပါးမှာရောက်ပြီးတော့ဥဝနာသေရမှာတွေသွင်းမှုသေရမှာတွေထုတ်တာပေါ့ခုနဘွားတဲ့ပုံလုံးကြီးဖြစ်မဲ့ဇာတိတွေထုတ်တယ်ဆိုတော့အဲ့ဒီခုနဘွားတဲ့ပုံလုံးကြီးဖြစ်မဲ့ဇာတိတွေနဲ့စပ်ပြီးတော့ဥဝနာသေရမဲ့ဟာတွေဒါတွေမရှိဘူးပေါ့ဒါတွေထုတ်တယ်ဆိုတော့ဒီလိုပါတယ်ေဝံသကဣဇာနိချင်း ကေဝလာပါချမ်းသာနဲ့မျောမယ်ဆဲသက်သက်သောဣဒ္ဓတော်ခေကံလည်းဤစဉ္ယေစုဤနိတော်တော်ရှင်ရှင်သည်ဟောဒီရှိအခုချုပ်တော်တာဘာတော့ကိုချမ်းသာနဲ့မျောဒုက္ခတွေထုတ်တော်တာပါတဲ့ပုဂ္ဂိုလ်တ attva ကြီးပြောက်တော်တာမဟုတ်ဘူးတဲ့လောကမှာလူတွေထင်းနေတာကတော့ကိုညာနာပုဂ္ဂိုလ်များပြိဋိဘာသာနဲ့ဆိုရင်ဟာပုဂ္ဂိုလ်တယောက်ပြောက်တော်တာပဲအကောင်ထေကြီးတဲ့ကြောက်တော်ဘယ်လိုထင်းကြတာကိုအကောင်ထေကြီးမရှိပါဘူးတဲ့သူက အကြောင်းကျိုးတွေဆက်စပ်ပြီးဖြစ်နေတယ်ယုံနာဆင်းရဲတရားတွေပဲတဲ့ဒီဆင်းရဲတရားတွေချုပ်သွားတာပါတဲ့အကောင်းတဲ့စကလည်းမရှိဘူးပရိနိဗ္ဗာန်မသံမိကတဲ့ကယ ahanan ပုဂ္ဂိုလ်ရဲ့လို့အကောင်းတဲ့ဆိုခေါ်တာခေါ်ရတယ်ရှိတာမဟုတ်ဘူးတဲ့ယုံနာပဲရှိတယ်အဲဒီတော့ပရိနိဗ္ဗာန်သုတိနောက်မှာဘဝသိယုံနာခန္ဓာတွေမဖြစ်ဘဲနဲ့ငြိမ်းတာဆင်းရဲတွေငြိမ်းသွားတာတဲ့ကွာ အဲဒီလိုဆိုလိုပါတယ်ဗျာဆင်းရဲစုတွေနေတော့တာပါပဲဒီထဲမှာကောင်းတာတွေကြောက်တော့တာမပါပါဘူးတဲ့မကောင်းတာတွေဆင်းရဲတွေကြောက်တော့တာပါပဲအဲဒီလိုမျိုးရဒုက္ခပြတဲ့မြတ်စွာဘုရားဟောတာကိုစေတံတို့အကြောင်းကျိုးတရားတို့၏ရောနိရောဓစခြင်းချုပ်ငြိမ်းရစေသောနိရောဓသစ္စာနိဗ္ဗာန်တရားသမီးအားဖြင့်သင်္သာထိုချုပ်ငြိမ်းရသောနိရောဓသစ္စာနိဗ္ဗာန်တရားကိုလည်းမဟာသမဏော ညာမြတ်ဖြစ်တော်မူသောငါတို့ပြန်ရစွာပြားပြီးအားဟောကြားတော်မူ၏အဲဒီနိရောဓသစ္စာလည်းဟောသည်တဲ့နိရောဓသစ္စာဟောရဆိုတော့နိရောဓသစ္စာရောကြောင်းဖြစ်တဲ့အကျဉ်းသားလည်းတော့ဟောပြီးရဆိုတဲ့အဓိပ္ပာယ်ကတော့လားလူလူပါဝင်သွားတာပေါ့ဧဝံဝါဒီမဟာသမဏောမဟာသမဏောငါတို့ဆရာဖြစ်တော်မူသောယဟမြတ်ညာမြတ်ဖြစ်တော်မူသောငါတို့ပြန်ရစွာပြားပြီးဧဝံဝါဒီဤသို့ပင်သစ္စာလေးပါးတရားကိုဟောကြားတော်မူ၏ရှိပါသည် ရှင်သာတိမထေရဟောလိုက်တဲ့အခါဒီကသာရှိကသာတော့တဝက်တင်မဲ့သောတာပန်ဖြစ်တယ်လို့ဆိုရဲဒါကတော့ပါရမီနဲ့ထူးတဲ့ပုဂ္ဂိုလ်မျိုးပေါ့အဲဒီကနောက်တော့ရှင်သာရိပုတ္တရာလောင်းဥပဒိတာပြပိုက်ကသောတာပန်ဖြစ်သွားတော့ဒီလောက်ပဲတော်တော့ပါပြီလို့ရှင်းစင်ဟောရမလို့ပါဘူးဆိုပြီးတားပြီးတော့သူ့မှာ တငယ်ကြီးရှိသေးတယ်တဲ့ဂရိကဝတ်ပြုထားတဲ့တရားထူးတွေးတဲ့ပုဂ္ဂိုလ်ကပြောရမယ်ဂရိကဝတ်ပြုထားတဲ့အဲ့ဒီတငယ်ချင်းသွားပြီးတော့ခေါ်ရပါအောင်မယ်သင်ပြအခုမြတ်စွာဘုရားဘယ်မှာသတင်းသုံးပါလဲဆိုလူဝင်ကြောင်းတော်မှာဆိုတော့သင်ပြကြွားနေမှာဘုရားတဲ့ဒီတော့နောက်ကလိုက်ခဲ့ပါမယ်မိဆွေတငယ်ချင်းခေါ်ပြီးတော့လိုက်ခဲ့ပါမယ်ဆိုပြီးတော့အဲ့ဒါကြီးမရှိဘူးသူလိုက်ပြီးတော့သူကကောလိဒမုနိဇီလာကိုကောလိဒပရပိုက်စီကိုလာဟောကြတော့ သမဏကြောင့်ကပြန်လာတဲ့အခါကလည်းပါလာနေတယ်လည်းဒါကျွဲနေမှာပါပဲကျွဲနေတယ်ဆူးကြနေတယ်ကွာအဲဒီလိုဖြစ်မှာပါပဲသူကခါတိုင်းခါတိုင်းတော့တရားချပြီးပြန်လာဘာမှမတွေ့ကြတော့စိတ်ပြစိတ်ညစ်ပြီးတော့အမှန်မှန်ကြားလာတဲ့ခါလည်းရှိမှာပေါ့အခုဒီကတော့တရားတို့ရလာတော့စိတ်ကလည်းကျွတ်ကျင်တယ်ယုတ်တိကလည်းကျွတ်နေတယ်ဒါလည်းရှိနေမယ်ကွာပြီးတော့ခါတိုင်းခါတိုင်းကပဋိသမသင်္ကမပါတော့ အဲကိုယ်လည်းလှုပ်ရှားပုံမှာစပြီးတော့သမျိုးဖြစ်ပါလိမ့်မယ်အခုသတိတံမြင်လေးကပါလာတော့ဒါလေးလည်းပြင်မွေ့နေပါလိမ့်မယ်ပြီးတော့ဘောလီတာပရပိုက်ကအခါမှန်းကြည့်တာပေါ့လေဒီကဏ္ဍတိတရားသူတို့ရလာပုံပေါ်ပြီဆိုပြီးတော့အဲအသွေးဥပဒိတာတရားသူများရလာလားလို့မေးတော့တရားသူဆိုတော့အမြိုက်တရားလို့ဆိုပါတယ်အမတန်နဲ့သိချင်းကင်းရတယ်ကြာနေပါ မသေးသေးပေါ့မသေးတဲ့တရားမှရတာလားဆိုတော့အားရလာပြီတော့ဘုံခံပါတယ်ဘုံမခံလည်းမဖြစ်ဘူးသူကဂရိကဝတ်ပြုတာရလာတယ်ပြောမှလည်းသူကနားလည်မှာဘုံမှာဒီတိုင်းပြောလို့မဖြစ်ဘူးရလာတယ်လို့ပဲပြောရမှာဗျာတော့ပြောနေတဲ့ခါတော့ပြောပါတယ်လို့ဟာအဲ့တော့အာဘယ်ပုံပဲနည်းရလာတယ်ဆိုတာကသူကပြောပြပြီးတော့ အသက်ကြီးမထေကဒီလိုဟောလိုက်ပါတယ်ဆိုပြီးသူကလည်းပဲဒီကာသာလေးပြန်ဟောတယ်ရေရမဟိတုပါဝတေသဟိတုံတရတောအာဟစေသစ္စာယောနိရောဓဧဝံဝါရီမဟာသမနောဒီကာသာလေးပြန်ဟောတယ်ဒါလေးကြားတာနဲ့ဟောလိတာပြပိုက်တယ်သောတာပန်ဖြစ်တယ်သောတာပန်နိမကိုရဒါလေးရပြီးတော့သွားတော့သူတို့ဒီနေကြပြီသူတို့တရားသူတွေကြရသော်ပြန်သွားရစေလို့ဆိုတော့ ရှင်သာရိပုတ္တရာလောင်းဥပဒိတာကသူကဘဝဆက်ဆက်ကတည်းကဆရာသမားဆိုရင်နာလေးစားတယ်။အဲကြောင့်တို့ဒီတို့ရတဲ့တရားလေးဆရာကြီးပြရင်ကောင်းမှာပဲလို့အောင်းမိပြီးတော့ဆရာကြီးကပြောကြအောင်လို့ဟုတ်တယ်တရားလို့ရတဲ့ပုဂ္ဂိုလ်ကယေရှုယေရှုရှိတဲ့ပုဂ္ဂိုလ်သတိရတယ်။ဒီတရားလေးသွားပြောလိုက်ရင်သူတို့သဘောကျမှာပဲလို့လို့အောင်းမိတာ။ကိုကြတော့ဟုတ်ချင်မှာဘူးကကြားသားပဲသူက။ အဲဒီမှာသွားပြီးတော့ပြောကြဆရာကြီးဆရာကြီးသွားကြတော့ဟိုကဟေးမင်းတို့ဆရာများဆရာလိုရလာကြဗလားဒါရလာပြီဆရာကြီးတွေပြောကြဆရာတော့ကြဆရာကြီးတော့ကဘုရားပွင့်နေပြီဆရာလည်းပဲသွားခါတာကောင်းစွာဟောတယ်ဆရာလည်းပေါ်နေဗုဒ္ဓဘာနာကောင်းစွာခြင်းနဲ့ဘင်္ဂါရီဆိုတာလည်းပေါ်နေပြီဆရာကြီး ဆရာကြီးလည်းလိုက်ခဲ့ပါကျွန်တော်တို့ဘာရောက်ရရဲ့ဝိလူအကြောင်းတော်မှာဘုရားရှိတယ်ဆိုတော့ဆရာကြီးကတော့မလိုက်နိုင်ဆရာကြီးကမလိုက်နိုင်သူကမင်းတို့ပဲသွားကြပါတော့တယ်ငါကမလိုက်နိုင်ဆရာကြီးရဲ့ဘုရားပွင့်လာလို့ရှိရင်တော့လောကလူတွေကဘုရားကြီးသွားဖို့မှားတယ်ဆရာကြီးတော်ကြလို့ရှိရင်ဘယ်နဲ့လုံးမလဲအာကိစ္စရှိပါဘူးမင်းတို့စဉ်းစားကြည့်ပါလေလောကမှာ မလိမ္မာတဲ့ပုဂ္ဂိုလ်တွေနဲ့လိမ္မာတဲ့ပုဂ္ဂိုလ်တွေဘယ်သူကများလဲမင်းစဉ်းစားကြည့်ပေါ့မလိမ္မာတဲ့ပုဂ္ဂိုလ်တွေကများတယ်ဘုဒ္ဓတာနေတဲ့ပုဂ္ဂိုလ်မသိရတဲ့ပုဂ္ဂိုလ်တွေများအေးกว่าအောင်းမှုတယ်တော့လိမ္မာတဲ့ပုဂ္ဂိုလ်အမျောမြင်ပညာရှိတဲ့ပုဂ္ဂိုလ်တွေကဘောရမစီသွားကြမှာပေါ့ကွာတဲ့ဒီကမလိမ္မာတဲ့ပုဂ္ဂိုလ်တွေအမျောမြင်မရှိတဲ့ပုဂ္ဂိုလ်တွေငါးစီလာမှာငါပြိဿတွေများပါတယ်ဆိုပြီးတော့သူကပြောပြောဆိုလို့သူကဟွန်းသူကသူကသူကိန်းတော်တိုက်သားပဲသူက သူ့မိဘသားတွေကြားလိုက်ဟုတ်တယ်အဲမင်းတို့သွားကြတော့ဆိုတော့သွားရအဲဒီမှာတကြီးတွေလိုက်သွားတကြီးတွေ900ဆိုတော့900တွေကနေပြီးတော့အဲဒီတကြီး900တွေသွားတော့ဆရာကြီးမှမနာစိတ်မချမ်းသာဖြစ်လို့တကြီး250ကပြန်သွားတယ်လို့ဆိုအဲတကြီး250နဲ့ရသော်ဆရာတန်ရောက်သွားကြတယ်ရသော်ဆရာတန်ရောက်တော့ရသော်ဆရာကတရားဟောတော့တကြီး250တွေကတော့ယဟနာဖြစ်ကြပါတယ်တရားနာရုံနဲ့ မြတ်စွာဘုရားအေးဒီကုပေါ်ပြီးရဟန်းပြုပြီးတော့ပြီးသင်္သာရိပုတ္တရာသင်္သာရိပုတ္တရာအလောင်းဥပဒိတာနဲ့ဇင်မောဂရံအလောင်းပေါလိတာသူတို့နှစ်ပါးကတော့ညာနာမရှိကြပါဘူးသူကတော့သူကထူးထူးခြားတဲ့ပုဂ္ဂိုလ်တွေမို့လို့ဆိုတာပဲထူးခြားတဲ့ပုဂ္ဂိုလ်တွေပါရမီ ညာကကျေဝန်းပြီးတော့လည်းမပြည့်စုံသေးလို့လို့ဆိုတယ်။ဒါကဒီကောရဏနဲ့ဆိုပြလက်ထက်မှာပဲဒီပြင်ဘုရားတွေတော့ဒီကဝိသုညဆိုဘုရားတို့လက်ထက်တုန်းကတော့ဝိသုညဆိုဘုရားကအကသာဝကနှစ်ဦးအကသာဝကပြင်ပုဂ္ဂိုလ်နှစ်ဦးတရားဟောလိုက်တဲ့အခါတရားနာရုံနဲ့ရဟနာပြုကြတာပါဒီလိုဖြစ်တာလည်းရှိတာပါပဲ။အဲတော့အကသာဝကတွေဒီလိုကြီးတဲ့ပဲဒီလိုလည်းမဟုတ်ပါဘူးသူက။အဲတော့ရှင်သာရိပုတ္တရာရှင်မောဂလန်တို့ကတော့ ကျင့်ကြရရလိုနေသလိုနဲ့တူပါရဲ့သူကမပြည့်စုံနေလို့ကျိုးတော့ရဟနာမပြည့်ဘူးသူတို့သောတာပန်ဖြစ်တဲ့ဒီတိုင်းမှာပဲတရားမတိုးတဲ့ဘူးအဲတော့အရှင်မောဂလာကတော့ကောလိတာပရိုက်ကဖြစ်လာတယ်ရှင်မောဂလာကသူကခွန်လေးအာထုကဥပဒိတာပရိုက်ကဖြစ်လာတဲ့ရှင်သာရိပုတ္တရာကတော့15ရက်အာထုပါတယ် အဲဒီအထုပ်ပုံလေးတွေကတော့နောက်သတင်းကြမှာဟောရအောင်မယ်နော်သူတို့ရဲ့ပြည်တော်ပြည်ကြောင်းထုတ်ပတ်တိကလေးတွေလည်းဟောရအောင်မယ်နိကျွန်တော်တို့ပုံသွားမတင်လိုက်ကြအောင်ကြည့်ပါဒီတရားသင်မှဂါထာလေးဟောပြီးတော့ဒီဂါထာလေးတွေကောင်းတယ်လို့ဒီလေးနည်းနည်းဂါထာလေးယေရမဟေတုပါဘောတေသာဟေတုံတထာဂတောအာဟတေသစ္စာယောနိရောဓေဧဝဝါရီမသမနော ရေရမအရှင်တရားတော်သည်ဟိတုပါဝါအကြောင်းတရားလည်းမောစရှိကုန်၏ဒေသံတော်အကြောင်းတရားလည်းမောစရှိသောအကျိုးတရားတော်၏ဟိတုံအကြောင်းဖြစ်သောသမုဒယသစ္စာတရားကိုအာသမနောရာမြပြတော်မူသောငါတို့ပြန်စွာရသည်အာဟောကြားတော်မူ၏ဒေသံတော်အကြောင်းကျိုးတရားတော်၏ ယောနိရောဓသာခြင်းသူအဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားသည်အတ္တိဖြင့်သာသောသူမြင်ရာနိဗ္ဗာန်တရားကိုလိမဟာသမဏောရာမြတ်ဖြစ်တော်မူသောငါတို့ဆန္ဒသောကြာသည်အာဟောကြတော်မူမဟာသမဏောရာမြတ်ဖြစ်တော်မူသောငါတို့စီယာဘောရဏသောတရားသည်ဧဝဝါရီဤသို့ပင်သစ္စာလေးပါးတရားကိုဟောကြားတော်မူ၏ရှိပါ၏ဒီတရားလေးဟာ ရှင်သာရိပုတ္တရာရောရှင်မမောဂလံရောဒီတရားလေးနာရီသောတာပန်ဖြစ်တာတဲ့နာအလေးမြတ်ပြုရတဲ့တရားပါပဲဒီလိုနည်းနဲ့ပါတယ်နာကောင်းပါတယ်ဆိုတော့လေအနည်းလေးပဲကနည်းနည်းပြီးတော့ဒီလိုပြီးသွားတော့တဲမလို့အခုတော်တော်ပေါ်သွားပါတယ်အဲဒီတို့ကြောင့်ဒီရှင်သာရိပုတ္တရာရှင်မမောဂလံတို့သစ္စာလေးပါးတရားကိုသိကြောင်းဖြစ်သော ဉာဏ်သတိမထေဟောသောယေတုယေဓမဟိတုပဘဝသတ်ရှိသောဂါထာတရားယူဇာနာကမှသာရသောဓမ္မသနာကုသကစေရနာအစ္စအနုဘောတို့ကြောင့်ဒီဉာဏ်ပြုသောအောင်တို့ဤကုသေသနာတော်၌ဒေယအားဖြင့်၎င်းအထာပါဏနိအားဖြင့်၎င်းပါဝင်သောသစ္စာလေးပါးတရားတွေကိုကိုယ်ပိုင်ဉာဏ်ဖြင့်ပြီးအောင်ကျင့်ကြံအားထုတ်နိုင်ကြ ယူမှာပွားများနိုင်ကြ၏ဝိပဿနာဉာဏ်အစဉ်ရိယမဉာဏ်အစဉ်ဆင်းရဲကတည်းကဉာဏ်ပြည့်စုံချမ်းသာမြတ်ကိုမိမိတို့လူလားအာသမဉာဏ်ပူညာလို့ဖြင့်ဉာဏ်သာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းအာ